နာရီဝက်လောက်တရားနာရအောင်နော်ဒီနေ့သာသနာတော်နေ့2566ခုပေါ်ဇာနေ့1384ခုဟောဇိုလာပြီနေ့ဓမ္မစကြာအခါတော်နေ့ဒီလိုနေ့မြတ်မှာမလေးမြို့ဘာအောင်မင်းမြို့နယ်ရဲမော်တောင်ရပ်ကွက်မှာနေထိုင်ကြတယ်။ဒါကြီးဝင်းမြင့်ဦး ကမာရီဒေါ်ရင်ရဲ့နွယ်ရွှေမိအထက်စင်မိသားစုရှုပေါင်းပြီးတော့ဘာဆိုသင်္ကန်းများဆက်ကထူထမ်းကြခြင်းကိုအကြောင်းပြုပြီးတော့ဘုံတို့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုတွေစုံအောင်ပြုလုပ်ကြတယ်ကုသိုလ်ကောင်းမှုပြုရတယ်ဝဲနော်အဲ့ဒါဘုံတို့ကာယကံရှင်များတဲ့ကွာ တရားတော်မြတ်ကိုနာယူကြဖို့ရောက်ရှိလာကြတဲ့အလုံးသောဓမ္မပေါင်းသူတော်အောင်တို့ကိုမိမိတို့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ကိုယ်စိတ်ထဲမှာဝမ်းသာမှုကြည်နုံမှုမြတ်တတ်မှုဖြစ်အောင်ကုသိုလ်တရားတွေကိုပို့ပြီးတော့ထက်ထက်တန်တန်ကိုယ်တန်တန်မှာ ဖြစ်ပေါ်သွားအောင်အနုမောဒနာတရားစကားဆိုတာပြောရရနော်အနုမောဒနာတရားစကားဆိုတာဒါယူကြရတယ် နုမောဒနာတရားစကားကိုနာယူကြည်ညိုကြခြင်းအပြင်ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ပို့ပြီးတော့စိတ်ထဲမှာထက်သန်လာတယ်ပို့ပြီးတော့ကုသိုလ်တတ်တယ်အားကောင်းတယ်နုမောဒနာတရားစကားပြောကြခြင်းနဲ့နုမောဒနာတရားစကားထဲမှာမြတ်စွာဘုရားရဲ့တခြားတခြားသောစဉ်းစားစရာဆင်ခြင်စရာအဲ့တော့ဘုန်းတို့မြတ်စွာဘုရားရဲ့တရားဒေသနာတွေကိုနာယူကြည်ညိုကြတဲ့အခါမှာကိုယ်စိတ်ထဲမှာ အသိအလိမ်မှာဉာဏ်ပညာဖြင့်ချမ်းသာရတယ်ငြိမ်းအေးရတယ်ဒါကြောင့်တရားဒေသနာကိုအာယုံဆိုင်ပြီးတော့နားလေလိုစိတ်ပြင်းပြပြပြနဲ့နာယူကြည်ညိုကြရမယ်နော်ဒီဒါနာကောင်းမှုနဲ့ပတ်သက်ပြီးတော့စဉ်းစားစရာဆင်ခြင်စရာတရားဒေသနာတော်ကိုဝန်တို့သာဂရဝကတန်ယုတ်ပါဠိတော်ထဲမှာမတန်တဲ့တန်ရှိခါတော်မှာမြတ်စွာဘုရားရဲ့ထံတော်မောက်ကို နတ်သားတစ်ပါးရောက်လာပြီးတော့မြတ်စွာဘုရားကိုသူ့ရဲ့ဒါနကောင်းမှုနဲ့ပတ်သက်တဲ့အမြင်တစ်ခုကိုရှောင်တယ်မြတ်စွာဘုရားတဲ့လောကမှာအိမ်တစ်လုံးကိုမီးလောင်နေတယ်ဆိုလို့ရှိရင်အဲ့ဒီအိမ်ပိုင်ရှင်ဟာအဲ့ဒီမီးလောင်နေတဲ့အိမ်တွေကနေပြီးတော့အသုံးပြမဲ့တန်ဖိုးရှိတဲ့ပစ္စည်းတွေကိုဘလောရကြီးဆွဲပြီးတော့ထုတ်ယူနိုင်ရပြီတဲ့ တကယ်လို့အဲ့ဒီပစ္စည်းတွေကိုဆွဲထုတ် ပြီးတော့မယူနိုင်ဘူးဆိုလို့ရှိရင်အဲ့ဒီပစ္စည်းတွေဟာမိတဲ့ပါပါမှာဖြစ်တဲ့အတွက်ကြောင့်ကိုယ့်အတွက်ဘာမှအသုံးမကျတော့ဘူးဆွဲထုတ်နိုင်တဲ့ပစ္စည်းကတော့ကိုယ့်အတွက်အလွန်တရာမှအသုံးကျတယ်အဲ့ဒါလိုပဲလောကကြီးမှာအထူးသဖြင့်မိမိဘဝမိမိခန္ဓာမိမိဖြစ်စဉ်ကိုစရာမီမရဏမီဆိုတဲ့ဟောင်းနှံဆွေးမြေခြင်း ပျက်စီးယိုယွင်းခြင်းဆိုတဲ့ဒီမီးတွေအမြဲမပြတ်တောက်လောင်နေတဲ့အတွက်ကြောင့်မီးတောက်နေတဲ့ဒီခန္ဓာအိမ်တွေကနေပြီးတော့ပေကံလူဒန်းစွန့်ကြဲခြင်းဆိုတဲ့ဒါနာကောင်းမှုလို့ဆိုကိုယ့်အတွက်အသုံးချလို့ရမယ်တန်ဖိုးရှိတဲ့အရာကိုဆွဲထုတ်နိုင်ရမယ်။ကြွေဆွဲမထုတ်နိုင်ဘူးဆိုလို့ရှိရင်ဆွဲမထုတ်နိုင်တဲ့အရာအလုံးဟာမိတဲ့ပါသွားတဲ့အတွက်ကြောင့်ဘာမှသုံးစားလို့မရတဲ့အနေအထားကိုရောက်သွားတယ်။ဒါကြောင့်ပညာရှိသူတော်ကောင်းတွေဟာ ဒီအခြေအနေမှန်ကိုနားလည်ပြီးတော့ရှာပွေထားတဲ့ဥစ္စာပစ္စည်းတွေထဲကနေပြီးတော့ကိုယ်လည်းပဲသုံးရမယ်ဓမ္မသောသူတွေကိုလည်းပဲပေကဆွန်ကျဲလူတိုင်းကြီးအမှုကိုပြုရမယ်ဒါဆိုလို့ရှိရင်ဒီပစ္စကဘဝမှာလည်းပဲအကဲ့ရဲ့မခံရဘဲနဲ့တမလုံးမလားတမလုံးမှာလည်းပဲကောင်းရမြတ်ရအမြင့်မြတ်တဲ့ဘုံဘဝတွေကိုရောက်ရှိနိုင်တယ်ရရှိနိုင်တယ်လို့အဲ့ဒါလိုမြတ်စွာဘုရားကိုရှောက်တယ်အဲ့ဒါကိုမြတ်စွာဘုရားကအဲ့ဒီနတ်သားပြန်သွားတဲ့အခါမှာယဟန်တော်တွေကို နတ်သားတယောက်ကသူ့ကိုဒီလိုပြောသွားတယ်ဆိုတဲ့အကြောင်းရသော်ဘုရားကထပ်ဆင့်ပြီးတော့ဒါကိုအတီးပြုတ်ပေးတဲ့အနေနဲ့ဒါဘုရားဟောဒေသနာဖြစ်တယ်ပေါ့။ဆိုတော့ဒီဒေသနာလေးကိုဘုန်းဘုန်းတို့ဒီအကြောင်းအရာလေးကိုစဉ်းစားကြည့်မယ်ဆိုရင်အလွန်တရာမှစဉ်းစားတရာကောင်းတယ်ပေါ့။ပဂတိအိမ်တလုံးကိုမီးလောင်နေတယ်ဆိုလို့ရှိရင်ရွှဲထုံနိုင်တဲ့ပစ္စည်းဟာကိုယ့်အတွက်အသုံးကျနိုင်တယ်။ရွှဲမထုံနိုင်တဲ့ပစ္စည်းအလုံးကတော့မီးထဲပါသွားမှဖြစ်တဲ့အတွက်ကြောင့်ကိုယ့်အတွက်အလုံးပျက်စီးသွားနိုင်တယ်။ လောကရဲ့ဒီသဘာဝလေးကိုစဉ်းစားပြီးတော့ဓမ္မရှုတော့ကနေဘုံတို့လေးလေးနက်နက်ကြည့်မယ်ဆိုလို့ရှိရင်လည်းကိုဘဝကိုခန္ဓာကိုဖြစ်စဉ်တွေကလည်းပဲမီးလောင်နေတဲ့အိမ်ကြီးတစ်လုံးတစ်ပွဲအမြဲတမ်းပျက်စီးယိုယွင်းခြင်းတွေကိုဘုံတို့ကဥတည်ပြီးတော့ပွားနေတယ်ဒီထဲမှာတော့သူကဇရာမီမရဏမီလို့မီးကိုနှမျိုးပြောတယ်ယိုယွင်းခြင်းပျက်စီးခြင်းတဖြည်းဖြည်းနဲ့ယိုယွင်းလာဖြည်းဖြည်းနဲ့အိုမင်းလာတယ် ဖြည်းဖြည်းနဲ့ရွှေ့မြေ့လာတယ်မကောင်းတဲ့အနေအထားတွေတစ်ဖြည်းဖြည်းနဲ့များလာတယ်ပေါ့စတာပြီးတော့ဘာဖြစ်သွားမလဲလုံးဝပျက်စီးသွားတယ်နော်သုံးစားလို့မရတဲ့အနေအထားကိုလုံးဝရောက်သွားအဲ့ဒါလိုဇရာမရဏမီးလောင်နေတဲ့အတွက်ကြောင့်ဒီဘဝခန္ဓာအိမ်ထဲကနေပြီးတော့ဒီတုတ်တန်ရပြောရရင်တော့ဒါနာကောင်းမှုလို့ဆိုတဲ့တန်ဖိုးရှိတဲ့အရာကိုဆွဲထုတ်နိုင်ရဆွဲမထုတ်နိုင်ဘူးဆိုလို့ရှိရင်အရာအလုံးဟာ ကိုပျက်စီးပြီဆိုတာနဲ့တပြိုင်တည်းတည်းကိုယ့်အတွက်ကျန်တာတွေအလုံးလည်းပျက်စီးသွားတာပဲဒါလေးကိုတော့ဘုန်းဘုန်းတို့လေးလေးနက်နက်မြင်တဲ့ရမယ်နော်ကိုပျက်စီးပြီဆိုရင် ကိုယ့်ရဲ့ပိုင်ဆိုင်မှုလည်းမဖြစ်သွားပြီတော့ကိုယ့်အတွက်တော့ပျက်စီးသွားပြီကိုနဲ့ပတ်သက်နေတဲ့သက်မဲ့အရာတွေလည်းမကဘူးသက်ရှိအရာတွေလည်းပဲကိုပျက်စီးပြီဆိုတာနဲ့အရာအလုံးဟာမဖြစ်သွားပြီတော့ပျက်စီးသွားပြီဘာမှဘုန်းဘုန်းတို့ တန်ဖိုးရှိအောင်ပုံလို့မရတော့ဒါကြောင့်အပြီးအပိုင်ပျက်စီးခြင်းဆိုတဲ့မရဏမီတောက်လောင်နေတဲ့အနေအထားကိုမရောက်သေးခင်ပါမီးမလောင်နေတဲ့အရာကလေးကိုဘုံဘုံတော့မလုပ်အောင်လို့ဆွဲထုတ်နိုင်ရတယ်အဲ့ဒီမီးမလောင်သေးတဲ့အရာလဲတန်ဖိုးရှိတဲ့အရာဖြစ်ဖို့တော့လိုတာပေါ့ဟုတ်လားဒီထဲမှာတော့ကိုယ်ကဒါနာကောင်းမှုတစ်ခုကိုရည်ရွယ်ပြီးတော့ပြောတော်လည်းပဲဘုံဘုံတို့ချဲ့ထွေပြီးတော့စဉ်းစားကြည့်မယ်ဆိုရင်ကျန်တဲ့တိလသမารိပညာ တန်ဖိုးရှိတဲ့ဥစ္စာပစ္စည်းတွေကိုလည်းဆွဲထုတ်နိုင်ဖို့မလိုဘူးလားလိုတယ်နော်မသေးသေးခင်သာဘုန်းဘုန်းတို့တွေဟာဒီမြင့်မြတ်တဲ့ကောင်းမွန်တဲ့အလုပ်တွေကိုလုပ်ကင်ခွင့်ရှိတာကိုလုပ်လို့ရပြောရရင်တော့အခွင့်အရေးကမသေးခင်မှာပဲရှိနေတာသေပြီဆိုတာနဲ့အဲ့ဒီကောင်းမြတ်တဲ့တန်ဖိုးရှိတဲ့အလုပ်တွေကိုလုပ်ဖို့အခွင့်အလမ်းဖြစ်သွားပြီတော့လုံးဝဆုံးရှုံးသွားပြီ ဒါကြောင့်မလို့မီးလောင်နေတဲ့အိမ်ကြီးတွေကနေပြီးတော့တန်ဖိုးရှိတာမီးမလောင်သေးတဲ့အရာကိုဘုန်းဘုန်းတို့ကဆွဲထုတ်နိုင်ဖို့အရေးကြီးတယ်လို့တော့ပျက်စီးယူရင်အိုမင်းချင်းတွေကိုရှေ့ရှုပြီးတော့အမြဲတမ်းပြီးဆုံးလိုက်နေတဲ့ပျက်စီးလိုက်နေတဲ့ဒီတဘာဝတရားတွေတဲကနေတန်ဖိုးရှိတာကိုဘုန်းဘုန်းတို့တွေဟာနော်လုံနိုင်သောအဖြစ်တန်ဖိုးရှိတဲ့အရာကိုဆွဲထုတ်နိုင်ရမယ်လို့ဒီလိုနားလည်ရဟုတ်လားအဲ့တော့ဘုန်းဘုန်းတို့ဒီနေရာမှာဥပြီးတော့ဒီဒေသနာလေးကိုခြေခံပြီးတော့လေးလေးနက်နက်စဉ်းစားရတာတစ်ခုရှိတာက ဘဝအပြီးပိုင်မရဏသဘောနဲ့ပျက်စီးသွားမှသာပျက်စီးသွားတာမဟုတ်သေးဘူးအချိန်တိုင်းအချိန်တိုင်းပြီးဆုံးနေခြင်းအဖြစ်လည်းပဲပျက်စီးလိုက်နေတယ်ဆိုတာကိုမြင်တတ်ဖို့လိုတယ်ဟုတ်လားစကြပါစို့ဘုန်းဘုန်းတို့ဒါလေးကိုအသေးစိတ်ကလေးပြောခြင်းပါနောက်တခါကြီးအိမ်မှာဟောပြတဲ့တရားလေးတွေကတော့စဉ်းစားတရားလေးတွေပဲများတယ်ဟုတ်လားကိုကလူဘဝမှာအသက်80 80နေရမယ်ဆိုကြပါစို့တလုံးတစ်ခဲတည်းဘုန်းဘုန်းတို့နေလဲရတာမဟုတ်ဘူး တစ်နှစ်ချင်းပေါင်းတာတာအဲ့ဒီတစ်နှစ်ကလည်းတစ်လချင်းပေါင်းတာတာအဲ့ဒီတစ်လကလည်းပဲတရက်ချင်းပေါင်းတာတာအဲ့ဒီတရက်ကလည်းပဲတနာရီချင်းပေါင်းတာတာအဲ့ဒီတနာရီကလည်းတမိနစ်ချင်းပေါင်းတာတာအဲ့ဒီတမိနစ်ကလည်းပါလေတစ်စက္ကန့်ချင်းပေါင်းတာတာဘုံဘုံတို့ဟာနှစ်ပေါင်း80 80တခါတည်းတစ်ပြိုင်တည်းထည့်ရတာမဟုတ်ပြောရရင်တခဏပြီးမှတခဏရတာဒါလေးကိုဘုံဘုံတို့လေးလေးနက်နက်လေးစဉ်းစားသမ်းပါနော်ဘဝကိုဘုံဘုံတို့နေသွားတယ်ဆိုတာဘယ်လိုနေရတာတော့ တခဏပြီးမှတခဏနေရတာနှစ်ခဏတပြိုင်တည်းနေလို့ရတာမဟုတ်တော့တခဏပြီးသွားပြီဆိုမှ နောက်တခဏနေရတာအဲ့ဒီတခဏအစဉ်ပြေးပြေးအစဉ်မပြေးပြေးပြီးရတယ်မပြီးအောင်ဘုန်းဘုန်းတို့ထိန်းထားလို့မရဘူးသောတော်ကဥပုပ်ယူတယ်နောက်လူပဲပစ္စည်းတွေစက်ကကြတယ်အဲ့ဒီအချိန်မှာစိတ်တွေဖြစ်တယ်အတွေးတွေဖြစ်တယ်ခံစားချက်တွေလည်းဖြစ်တယ်ရုပ်ပိုင်းဆင်ရရှင်ပူရာအေးတာမာရာပြော့တာတောင်းတာတင်းတာသဘာဝတွေအကုန်လုံးဖြစ်တယ်ဖြစ်တယ်နော် အဲ့ဒီဖြစ်စဉ်တွေကဘာဖြစ်လိုက်နေတာတော့ပြီးဆုံးလိုက်တယ်ပြီးဆုံးလိုက်တယ်အခုဟာအခုအစ်စ်တဘာဝတရားအစ်စ်နဲ့ဆက်ပြီးတော့ဘုန်းတော်ရက်တည်နေတာဘဝကိုအဲ့လိုသွားနေဟုတ်လားအဲ့တော့ပျက်စီးတယ်ဆိုတဲ့တဘာဝတရားကိုနားလည်ဖို့ကြိုးစားတဲ့နေရာမှာတဘဝတစ်ခါအပြီးတိုင်ပျက်စီးရတဲ့မရဏသဘောကိုတည်းတည်းဝံဝံနားလည်ဖို့ပေါက်ဖို့လိုသလိုတခဏတိုင်းတခဏတိုင်းပြီးဆုံးနေတဲ့အနိစ္စသဘောကိုလည်းဘုန်းတော်ဘာလို့ဖို့လို့နားလည်ဖို့လိုတယ်ဟုတ်လား အဲ့ဒီအလိစကိုနားလည်တာကပိုးပြီးတော့တောင်မှဉာဏ်ပညာကြီးမှရောက်တယ်လို့ဆိုရမယ်ဟုတ်လားသူလည်းပဲတဘောကတစ်ခါပြီးသွားတဲ့နော်မရဏသဘောနဲ့ပြီးသွားတဲ့အခါမှာဘာမှရှာဖွေလို့မတွေ့တော့ဘူးအလုံးကြောက်ပြက်သွားတယ်လို့မျိုးပဲဒီတခဏတိုင်းပြီးနေတဲ့လိမ့်စာကောကလည်းအပြီးလောင်တာပဲပြောပါလေခုတည်းလေးဖြစ်ခဲ့တဲ့အခြေအနေကိုဘုန်းတို့ပြန်ရခြင်းတယ်ဆိုလို့ရနိုင်မလားပြန်ကြည့်ခြင်းတယ်ဆိုလို့တွေ့နိုင်မလားတကယ်ကိုထာဝရအပြီးပိုင်ဖြောက်ွယ်သွားတာဘုန်းဘုန်းတို့ကအမြဲတမ်း အတ္တသဘောနဲ့ယက်တည်သွားနေတာဒီသဘောလေးတွေကိုလေးလေးနက်နက်ဘုန်းတို့ဟာရိတ်စားမိဖို့လိုမယ်ပေါ့နော်အဲ့တော့ပြောရင်တာကဘာတော့အဲ့ဒါလိုကုံသွားတိုင်းကုံသွားတိုင်းဘုန်းဘုန်းတို့ရဲ့ကောင်းတာတွေကိုလုတ်ပိုင်ခွင့်လုတ်နိုင်ခွင့်လို့ဆိုတဲ့အခွင့်အလမ်းဟာလည်းပဲတစ်ခါတည်းမှဖြစ်သွားတော့ကုံသွားတယ်ပို့ပြီးတော့ရှင်းအောင်ပြောရမယ်ဆိုရင်ဆိုကြပါစို့ဟိုကလိုဝါကြီးကို80နေရမယ်ကံပါလာတယ်ဆိုကြပါစို့ခုကောကအသက်40ရှိပြီဆိုရင်အခွင့်အရေးရဲ့တဝက်ပြီးသွားပြီကုံသွားပြီ ဟုတ်တယ်မဟုတ်လားကိုကတကယ်လို့အသက်60ရှိပြီဆိုရင်အသက်80နေရမယ့်လူတယောက်အသက်60ရှိသွားပြီဆိုရင်လေးပုံပုံသုံးပုံမဖြစ်သွားပြီတော့ကုန်သွားပြီပြန်မရတော့เนาะအဲ့ဒါအပြီးပိုင်ကုန်သွားပြီကိုအသုံးချသည်ဖြစ်စီအသုံးမချသည်ဖြစ်စီကုန်သွားပြီဟုတ်လားဒါကိုဘုန်းတို့စဉ်းစားရမယ်เนาะအဲ့တော့ကိုပြန်ပြီးတော့စဉ်းစားကြည့်လိုက်ကိုရဲ့ဒီကောင်းတာတွေကိုလုံနိုင်ခွင့်ရှိတဲ့အခွင့်အလမ်းရှိတဲ့ ဒီဘဝဒီအခြေအနေကောင်းလေးတွေကိုကိုယ်ဘယ်ကုန်ဘယ်နည်းကုန်ခန်းစေခဲ့တယ်လေအသုံးချရင်ဖြင့်ကုန်ခဲ့တယ်ဆိုရင်တော့ဒါကုန်ရကျိုးနဲ့တယ်ပေါ့နော်အဲ့ဒီအခွင့်အလမ်းတွေကိုကိုကအသုံးချခဲ့တယ်ကောင်းတဲ့စိတ်တွေဖြစ်ခဲ့တယ်မသေးလားဖြစ်အောင်တမာတိဖြစ်အောင်ပညာဖြစ်အောင်အထူးသဖြင့်ဘဝကြောင့်ကိုမမှန်ကန်ကန်သိတဲ့အသည့်အလိမ်မှာဉာဏ်ပညာတိုးအောင်လုပ်ခဲ့ရင်ဖြင့်ကုန်သွားတယ်ဆိုရင်တော့အဲ့ဒီကုန်ခန်းခြင်းကကုန်ခန်းရကျိုးနဲ့တယ်ပေါ့နော် ဒီလိုပဲပေါ်ပေါ်ပဲပဲဘာမှသိပြီးတော့ဟိုဟာကောင်းကံကမရလိုက်ပဲနဲ့ပုံသွားခဲ့တဲ့ကုန်ခန်းချင်းမျိုးကတော့ကုန်ခန်းကကျွန်ကျင်လက်တယ်လို့ဆိုနိုင်မလားမဆိုနိုင်ဘူး။ရာသောပြေဥစဉ်တို့ပုထုဇဉ်တဘာဝပုထုဇဉ်တွေအနေထားကိုကြည့်မယ်ဆိုလို့ရှိရင်အခွင့်အလမ်းကိုပြီးပြီးပြင်းပြင်းကောင်းရမြတ်ရကိုရအောင်မလုပ်လိုက်နိုင်ပဲနဲ့ကုန်သွားတဲ့အနေထားတွေကများတယ်ဆိုတာကိုဘုန်းတော်မသိနိုင်ဘူးလားသိနိုင်တယ်။ကောင်းတာလေးတွေကိုလုပ်ရင်းနဲ့ နော်ကောင်းတဲ့စိတ်ကလေးတွေဖြစ်အောင်ကြိုးစားရင်းနဲ့ဘုန်းတို့အချိန်ကုန်သွားတယ်ဘဝကုန်သွားတယ်ဆိုလို့ရှိရင်ဒါကုန်ခန်းအကျိုးနဲ့ပြန်ပေါ့ဘဝကတော့ကိုကောင်းတာကိုပဲလှုပ်လို့ဒါမှမဟုတ်ကောင်းတာကိုမလှုပ်ဖဲနဲ့မေ့လျော့ပြီးတော့ပဲနေနေ तू ကတော့မင်းဘာလှုပ်လို့မလှုပ်လို့ तू ကတော့ပုံမှန်မလှုပ်သွားနေတော့ကုန်ခန်းရင်းဖြင့်ပဲသွားနေတယ်ကိုဘာလှုပ်နေတယ်လှုပ်မနေဘူးဆိုတာကို तू ထည့်ပြီးတော့တွက်မှာမဟုတ်အဲ့ဒါဘုန်းတို့အသိဉာဏ်ရှိတဲ့ပုံကိုယ်တွေကဒါကိုစဉ်းစားမိဖို့မလိုဘူးလားလိုတယ်နော်ဒါကြောင့်မြတ်စွာဘုရားက ရဟန်းတော်တွေအမြင်မပြတ်စဉ်းစားဆင်နေရမယ်အချက်၁၀ချက်ဆိုပြီးတော့ဘေနပစ္စခိတဘသုတ်တံဆိုတာဟောတာရှိတယ်။အဲ့ဒီထဲမှာမြတ်စွာဘုရားကစဉ်းစားရမယ့်အချက်ကလေးတစ်ချက်စဉ်းစားတာမှသူအမြဲတမ်းစဉ်းစားရမယ်ဆိုပြီးတော့နော်တိုက်တွန်းထားတဲ့ဆုံးမထားတဲ့နော်စဉ်းစားရမယ့်အချက်တစ်ချက်ကဘာပြောလို့ဆိုတော့ကထံဗုဒ္ဓတမေဝိတိဝတ္တန်တိအဘိနပစ္စခိတဘမေငါဤရတ္တိန်တိဝါနော်ညင့်နေတို့ဒီကထံဗုဒ္ဓတနော်ဘာတွေကိုလုံရင်းနဲ့ နော်ကုန်ခန်းသွားတယ်ဝိတိဝတ္တန်ဒီကုန်ခန်းသွားတယ်ဣတိဤတို့နော်အဘိနံအမြဲမပြတ်ပစ္စုခိတ္တမှာစဉ်းစားဆင်နေရမယ်ငါရဲ့နော်ကုန်ခန်းခဲ့တဲ့နေ့တွေရက်တွေအချိန်တွေဟာဘယ်ပုံစံနဲ့ကုန်ခဲ့တာလဲခန်းခဲ့တာပဲလို့နော်ယဟန်ဖြစ်တဲ့ပုဂ္ဂိုလ်ဟာအမြဲမပြတ်စဉ်းစားရမယ်ဆင်ခြင်ရမယ်အလုံးသွင်းရမယ်ဆိုတာဒီသဘောလေးကိုပြောတာဟုတ်လားအဲ့ဒါဘုန်းတော်အချိန်တိုင်းဘဝကဘာဖြစ်နေတော့ ကုံလိုက်နေတယ်ဘုန်းဘုန်းတို့ရဲ့အသက်ဘုန်းဘုန်းတို့တန်ဖိုးအထာဆုံးတန်ဖိုးအရှိဆုံးလို့ဘုန်းဘုန်းတို့လက်ခံထားတဲ့ဘုန်းဘုန်းတို့ရဲ့ရှင်သန်နေထိုင်ရတဲ့ဒီအသက်ကလေးဟာအချိန်တိုင်းမှာဖြစ်နေတော့ကုန်းနေတယ်ကုန်းနေတယ်ပြောရရင်အချိန်တိုင်းဘုန်းဘုန်းတို့ဟာပေးနေရတယ်ဘာလို့ပေးရအောင်ဆိုအသက်ကိုပဲပေးနေရတယ်ဒီလိုပြောလိုက်တော့ထိလန့်စရာကောင်းတယ်နော်ဘုန်းဘုန်းတို့ဟာဘာကိုပေးနေရတော့အသက်ကိုပဲပေးနေရတယ်အဲ့ဒါလို့အသက်ကိုပေးရင်းနဲ့ဘာပြန်ရတယ်လဲဆိုတာလဲစဉ်းစားရတယ် ကိုကပမာဒလွှမ်းမိုးပြီးတော့မိမိရောကိုယ်ဆန္ဒဖြစ်သလိုနေလိုက်မယ်ဆိုရင်တော့ကောင်းတာဘာမှပြန်မရဟုတ်လားကောင်းတာဘာမှပြန်မရဘူးလူချင်းစရာအာယုန်နဲ့တွေ့ရင်လောဘဖြစ်မယ်မကျေနပ်စရာအာယုန်နဲ့တွေ့ရင်ဒေါသဖြစ်မယ်ဒီလောဘဒေါသသဘောတွေကိုအနုတ္တရသဘောတွေနဲ့သိသိရင်းနဲ့နောက်မှလောဘဒေါသဖြစ်စရာအကြောင်းကြုံလာရင်လောဘဒေါသဖြစ်ဆွယ်တဲ့အနေအထားပေါ့လောဘဒေါသမဖြစ်ဖို့အရန်သက်အားကောင်းတဲ့အနေအထားတစ်ခုမကောင်းတာကြီးအားကောင်းအောင်တီဆောင်ရင်းနဲ့ပဲကုန်သွားတယ်လို့ပြောရတယ် အဲ့ဒီလောဘဒေါသတွေအားကြီးပြီးတော့ကိုယ်ကသူများတက်ကိုတက်မယ်သူတို့ကပစ္စည်းမတရားယူမယ်ဟာအဲ့ဒီအဆင့်ထိတော့မိုက်မိုက်မဲမဲတွေလုံမိမယ်လွန်ကျူးမိမယ်ဆိုလို့ရှိရင်အလွန်ဆိုးရတဲ့ကံတရားတွေတောင်ရသွားတယ်လို့မဆိုနိုင်ဘူးလားအသက်ပေးလိုက်ရတာအသက်ကုန်သွားတာကိုပြန်ရတာကြီးဟာလို့ဖြစ်နေတော့ပြန်ဖို့မရှိတဲ့အကျိုးမဲ့တဲ့ကိုယ့်ကိုနှိပ်စက်မဲ့ဒုက္ခပေးမဲ့အရာကြီးပဲကိုပြန်ပြီးတော့ရတယ်အဲ့ဒီလိုမျိုးမဖြစ်အောင်ဘုံဘုံတို့အဓိကစူးစမ်းရမယ်ဒါကိုမပြောတော့ ပပပပတအကရဏအလုံးစုံတော့မကောင်းဘူးမလုံးနဲ့ဆိုတာနဲ့ထည့်သွင်းပြီးတော့နားလေရမယ်ဟုတ်လားအဲ့လိုဆိုရင်ဘုန်းဘုန်းတို့ဟာအဲ့ဒါဟိုဖြစ်အောင်မလုပ်ဘဲနဲ့အဲ့ဒီမကောင်းတာတွေဖြစ်အောင်မလုပ်ဘဲနဲ့တော့ကောင်းတာဖြစ်အောင်လုပ်မယ်တော့တတိတရားဥရှိအပမတာတရားဥရှိပြီးတော့တော့အသိဉာဏ်ပညာဖြစ်ထွန်းအောင်ကြိုးစားမယ်တော့ဘဝဘလို့ဖြစ်နေတာတော့ဘာတွေဖြစ်နေတာတော့တော့တတိပဋ္ဌာန်တရားနီလန်းကိုဘုန်းဘုန်းတို့အမိပြုတ်ပြီးတော့တော့ဒီဖြစ်စဉ်တွေရဲ့ပုံမှာတတိထားပြီးတော့နေမယ်ဆိုလို့ရှိရင် ဒီဖြစ်စဉ်တွေရဲ့မတည်မြဲတဲ့သဘာဝမကောင်းမွန်တဲ့သဘာဝအနှစ်သာရကင်းမဲ့တဲ့သဘာဝတွေကိုနားလည်ဖို့မြင်မာလာလို့ရှိရင်ဒါကိုအမောဟပညာတတ်အားကောင်းတယ်လို့ဆိုဟုတ်လားတတိနဲ့နေလို့ရှိရင်ဘာဓာတ်တွေအားကောင်းလာမလို့ပညာဓာတ်တွေအားကောင်းလာမယ်အမောဟနော်ဝိဇ္ဇာဟုတ်လားအတိအလိမ္မာဉာဏ်ပညာဆိုတာဒါကိုပြောတာဟုတ်လားအဲ့လိုဝိဇ္ဇာဆိုရင်အတိအလိမ္မာဉာဏ်ပညာဓာတ်တွေအားကောင်းလာလို့ရှိရင် တမမောစရာအာယုန်နဲ့တွေ့လာလေရှိတော့တမမောမှုဆိုတာမသိခင်ကတော့တော့သိမဖြစ်ဘူးမကျင်တဲ့စရာကောင်းတဲ့အာယုန်နဲ့အနိဋ္ဌာယုန်နဲ့တွေ့လာရင်လည်းမကျင်တဲ့မှုဆိုတဲ့ဒေါသတရားတွေကမသိတဲ့အချိန်ခါတုန်းကတော့မဖြစ်ဘူးဒီသဘောလေးတွေလောဘဒေါသမောဟညှော့နှင်းလာတဲ့သဘောတစ်ဖက်ကအလောဘအဒေါသအမောဟဆိုတဲ့ကောင်းတဲ့ကုသလဓာတ်တွေအကောင်းလာတဲ့သဘောရှိတယ်ကိုယ်အဲ့ဒါလိုလုံနိုင်လို့ရှိရင်ဩကိုကုံသွားတာဘဝကုံသွားတယ်ကိုပေးလိုက်ရတာအသက်ကိုပေးလိုက်ရတယ်ဒါပေမဲ့လို့ ပြန်ရတာကမျက်နှိုးစရာကောင်းတယ်နော်အာလောဘအာဒေါသအာမောဟဓာတ်တွေစွန့်လွတ်နိုင်စွမ်းနေမေတ္တာတရားတွေသိမြင်နားလည်မှုတွေဒီလိုလေးရိုးရိုးအရက်သုံးစကားလေးနဲ့နားလည်ရမယ်နော်ကောင်းတယ်ဆိုတာဘာကိုပြောတာလဲစွန့်လွတ်နိုင်တဲ့အညီတွေ့တဲ့မကန့်ညီတဲ့သဘောလေးကိုကောင်းတယ်လို့ပြောတာဘာလို့ကောင်းတယ်လို့ပြောတာလဲစိတ်နှလုံးကိုငြိမ်းအေးစေလို့ချမ်းသာစေလို့တော့ကောင်းမွန်တဲ့ဘက်ကောင်းမွန်တဲ့အကျိုးရလက်တွေကိုဝယ်ထွက်စေတဲ့အကြောင်းတရားဖြစ်နေလို့အလောဘဆိုတဲ့ နော်ဒီဆွတ်လွတ်နိုင်စွမ်းညိကတွေ့တာမှုမရှိတဲ့သဘာဝလေးကိုကောင်းတယ်လို့ပြောတာနော်အာဒေါသဆိုတဲ့မေတ္တာတရားဘာလို့ကောင်းတယ်လို့ပြောလို့သူဖြစ်နေတဲ့ခိုက်တံမှာလည်းငြိမ်းအေးတယ်တတ်တာတယ်ချမ်းသာတယ်ဒီမေတ္တာဓာတ်နဲ့နော်ဆက်ဆက်မိတဲ့တတ္တဝါတိုင်းမှာလည်းပဲအော်ဒီမေတ္တာဓာတ်ရဲ့အစွမ်းတတိကြောင့်သူတို့မှလည်းငြိမ်းရတယ်အေးရတယ်ချမ်းသာရတယ်အလုံးမှလည်းပဲအနာဂတ်မှာကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေတဲ့အကြောင်းတရားတစ်ခုလည်းဖြစ်တယ်ဒီအဒေါသဆိုတဲ့မေတ္တာတရားဟာ ဒါကြောင့်သူ့ကိုကောင်းတယ်လို့ပြောရတာသူတို့ထက်ကိုပြီးတော့ကောင်းတာကတော့အမောဟဆိုတဲ့ပညာတတ်ပဲပညာတတ်ဆိုတာဘယ်လိုဟာမျိုးတော့တဘာဝဖြစ်စဉ်တွေကိုအမှန်တိုင်းသိတဲ့နားလည်တဲ့သဘောလေးကိုပြောတာအပုဂ္ဂိုလ်တ attva တွေဖြစ်နေတာမဟုတ်ဘူးဖောက်ပြန်မှုအစုအဝေးကြီးဖြစ်နေတာဒီခန္ဓာကြီးကိုပြောတာနော်အဲ့ဒီဖောက်ပြန်မှုအစုအဝေးကြီးမှာလည်းပဲအာယုန်တွေကိုတည်တတ်သောခံစားတတ်သောမှတ်သားတတ်သောနော်အမျိုးမျိုးတုံ့ပြန်တည်တတ်သော နာမ်တဘာဝတရားဒါတွေအမိပြုပြီးတော့ဖြစ်နေတာရုပ်တွေနဲ့နေတဘာဝတရားတွေဟာသူ့ဟာသူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာဘယ်ဟာကဖန်ဆင်းလို့မှဖြစ်နေတာမဟုတ်ဘူးလို့အခြေခံဘဝရဲ့ပုံမှာတဘာဝတရားတွေရဲ့ပုံမှာအဲ့ဒါလိုရှင်းရှင်းလင်းလင်းနားလေတာကိုအဲ့ဒါအမောဟပညာတတ်လို့ခေါ်တယ်။နော်စာလိုခက်ခက်ညာညာပြောရရင်နာမရူပပိစေရညာပစ္စယပရိက္ခညာလို့ဒီလိုသုံးတယ်။တော့ပုဂ္ဂိုလ်တ attva တွေဖြစ်နေတာမဟုတ်ဘူး တဘာဝတရားတွေဘလို့တဘာဝတွေပေါက်ပြန်တတ်သောတဘာဝတရားတွေအာယုံကိုညှစ်တတ်သောအာယုံကိုတိတက်ခံစားတတ်မှတ်သားတတ်စစ်ဆော့တတ်သောနံတရားတွေဟူသောတဘာဝတရားတွေဖြစ်နေတာအဲ့ဒီတဘာဝတရားတွေဟာလည်းပဲသူ့ဟာသူပဲအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတာဓမ္မနိတ္တတနေဇီဝတဘာဝနော်တတ္တဝါသဘောမဟုတ်တဲ့အတ္တသဘောမဟုတ်တဲ့တသက်တဘာဝတရားမျှတာဖြစ်နေတာလို့သိတာအဲ့ဒါအမောဟပညာတတ်တယ်ပဲအဲ့ဒါလို့သိပြီးတော့ အဲ့ဒီသဘာဝတရားတွေရဲ့တည်မြဲမှုမရှိတာကိုတဖြည်းဖြည်းနဲ့နားလည်လာတာတည်မြဲမှုမရှိတဲ့အတွက်ကြောင့်အထင်ကြီးတရားမဟုတ်တော့ကောင်းမွန်သောသဘောတွေမဟုတ်တဲ့အနေအထားတွေဒုက္ခသဘောတွေကိုနားလည်လာတာနော်ဒီဒီလိုဖြစ်နေတဲ့သဘာဝမမြဲတာကိုမြဲအောင်ကောင်းမွန်တာကိုကောင်းမွန်အောင်ဘယ်သူမှဝင်ရောက်ဆွတ်ဖက်ပြုပြင်ပြီးတော့ဒီဥစ္စာကိုကောင်းသွားအောင်ပိုင်ပိုင်တိုင်းတိုင်းနော်အစိုးတရားလုပ်လို့မရတဲ့သဘောကိုဒါအနတ္တကိုပြောတာ အဲ့လိုအနိစ္စဒုက္ခအနတ္တသဘာဝလေးတွေကိုသိလာတာနားလည်လာတာကိုဘာလို့ခေါ်တော့ပညာအမောဟဓာတ်ဟုတ်လားအဲ့တော့ဘုန်းဘုန်းတို့ဘဝကုံသွားတယ်အသက်ကုံသွားတယ်အသက်ပဲပေးလိုက်ရတယ်အချိန်တိုင်းဘုန်းဘုန်းတို့ကပေးနေရတယ်ကုန်းနေတယ်ဆုံးရှုံးနေတယ်ဒီတစ်ဖက်ကဘာပြန်ရတယ်လဲဆိုတာကိုဘုန်းဘုန်းတို့အဓိကအာရုံစိုက်ရတယ်ကုံတာကိုတော့မကုံအောင်လုပ်လို့မရဘူးသဘာဝတရားရဲ့ဖြစ်စဉ်ကဒီတိုင်းသွားတာဟုတ်လားမကုံအောင်လုပ်လို့မရဘူးနော်မပြီးအောင်ဘုန်းဘုန်းတို့ထိထားလို့ မရဘူးကောင်းကောင်းဆိုးဆိုးပဲအတွေ့အကြုံပဲဖြစ်ဖြစ်ပဲအချင်းလေးပဲအဖြစ်ပြက်ပဲဖြစ်ဖြစ်မလုပ်သွားတာတော့ပြီးဆုံးသွားတာပြီးဆုံးသွားတာဟုတ်လားကိုအာယုံဆက်ရမှာပါလေငါကောင်းတာတွေလုပ်မိသလားမကောင်းတာတွေလုပ်မိသလားတနည်းအားဖြင့်ကောင်းတာတွေလုပ်ပြီးတော့ကောင်းတာတွေပြန်ရလိုက်သလားမကောင်းတာတွေလုပ်ပြီးတော့မကောင်းတာတွေပြန်ရလိုက်သလားဒါကိုဘုန်းဘုန်းတို့ကတော့တော့စဉ်းစားရတယ်အဲ့တော့ကောင်းတာမကောင်းတာကိုဘုန်းဘုန်းကအခြေခံလေးပဲပြောလိုက်တာပါမကောင်းမှုဆိုတာဘာတွေကမကောင်းတာတော့ လောဘဒေါသမောဟဆိုတာမကောင်းတာပဲအကုသလမူလလို့မြတ်စွာဘုရားဟောတယ်မကောင်းမှုအားလုံးတို့ရဲ့အရင်မူလအခြေခံအကြောင်းတရားကြီးကိုသိတယ်ရဟုတ်လားအလောဘအဒေါသအမောဟဆိုတာဘာလို့ကောင်းတာပဲကုသလမူလမူလဆိုတာအရင်အမြင့်တစ်ပင်တစ်ပင်ရဲ့အမြင့်ကိုလည်းမူလလို့သုံးတယ်ဟုတ်လားအေးကောင်းတာတွေမှန်သမျှရဲ့အခြေခံမူလအကြောင်းတရားကြီးတွေနော်ဆွလွန်နိုင်တယ်ညီကတွေ့တာမှုနည်းတယ် အဲမေတ္တာထားနိုင်တယ်ကောင်းစားချမ်းသာစေခြင်းနဲ့စိတ်တွေကြီးတယ်ဟာပြီးတော့ပါတော့တည်တယ်မြင်တယ်နားလေတယ်အလောဘအဒေါသအမောဟပြဘုန်းတို့ဒါလေးကဘာတွေကိုပြောနေတာတော့ခန္ဓာအိမ်ဟာမီးလောင်နေတယ်ဘဝဟာမီးလောင်နေတယ်ဒီတဲကကိုဘာဆွဲထုတ်နိုင်မလဲကိုကငေးမောပြီးတော့မေ့လျော့ပြီးတော့တွေးဝေးနေမယ်ဆိုလို့ရှိရင်ဘာမှရလိုက်မှာမဟုတ်သူမီးကတော့နောက်ရှိသူကဆုတ်ပေးမှာမဟုတ်နော် အာဒီလိုကပစ္စည်းတွေမထုတ်ရသေးဘူးသူအထက်ကပစ္စည်းတွေကတန်ဖိုးရှိတယ်ငါလောင်တော့မဖြစ်သေးဘူးဆိုတော့မိကတော့ဆိုင်ငံ့ပေးမယ်ဆိုတာရှိမလားသူ့တဘာဝမရှိဘူးသူကတွန်းလောင်နေလောင်မှာပဲအိတ်တိမ်ပြီးလောင်ပြီးတွန်းလောင်မှာပဲဟုတ်တယ်မို့လားနိုင်အောင်ညင်ညင်မငိမ့်နိုင်ဘူးဆိုရင်မြန်မြန်အဲ့ဒီတွေကရအောင်ပစ္စည်းကိုရအောင်ယူခြင်းယူဒါပဲဒီဥမာအရန်ကောင်းတယ်ကိုဘုံခံစားရတယ်ဟုတ်လားအဲ့လိုဘုံတို့ဘဝရဲ့အနေအထားမိကတော့နောက်ဆုတ်တယ်လို့ရှိဘာလို့လဲတော့လောင်နေတယ်ဒါသည် သူကတမိမိလေးလောင်တာဖြစ်တဲ့တွေ့ကြောင့်ဉာဏ်မျက်ရှိအားကောင်းမှမီးလောင်နေတာကိုမြင်နိုင်တယ်ဟုတ်လားအဲ့ဒီမီးလောင်နေတာကိုမြင်အောင်ဘုံဘုံကဆိုတော့အဲ့ဒါအသေးစိတ်ပြောပြတာဘယ်ဖြစ်စဉ်လေးမှာဘုံဘုံတို့ကရက်နေအောင်တီးနေအောင်ထိတ်ထားလို့မရဘူးပြီးသွားတာရှိဟုတ်လားစဉ်းစားကြည့်နော်တမင်တဝဲစားခဲ့တယ်ကောင်းတယ်ပဲပြောပြောရှုတယ်ပဲပြောပြောပြီးတော့ပါတော့ပြီးသွားရောတော့ဒါကြီးဖြစ်အောင်လုပ်ရတဲ့အပိုင်းတွေကိုစဉ်းစားကြည့်ရင်ဟောပြီးတာလည်းမြန်လိုက်တာဘာမှလည်းပဲထုတ်လိုက်တယ်လို့လည်း မရှိဘူးဒီလိုပဲသွားတာစဉ်းစားကြည့်နော်အဲ့ဒါကောင်းတာတွေမှပြီးတော့တာမဟုတ်ပါဘူးမကောင်းတာလည်းပါဖြစ်တော့ပြီးလိုက်နေတာပဲဘဝက तू ကဒီယုံနိုင်ရဲ့သဘာဝတတဝါကိုညှာတာတဲ့သဘောငဲ့ညာတဲ့သဘောမရှိဘူး तू က तू လုံးဆရာရှိတဲ့အတိုင်းဇဲဆက်တလို့လှုပ်သွားနေတာ तू လုံးဆရာရှိတဲ့အလုပ်ကဘာလို့အနိစ္စမီလောင်တယ်ဆိုတဲ့သဘောကိုပြောတာဟုတ်လားအကုန်လုံးကပျက်စီးလိုက်နေတယ်ပြီးရင်ဘာလို့လုံးဝကိုပျက်စီးသွားအောင်ပဲဗရဏသဘောအဲ့ဒီကြရင်တော့အခွင့်အရေးလုံးဝဒီကုန်းချုပ်သွားတယ်ပေါ့နော် အဲ့လိုမျိုးဘုံဘုံတို့အပီးပိုင်မပြီးသေးခင်မှာလည်းပဲအမြဲတမ်းပြီးပြီးလိုက်နေတဲ့ရှင်လာလေးကိုလည်းပဲထဲထဲဝေါ်နားလည်ပြီးတော့ဩအိမ်ကြီးမီးလောင်နေတယ်ဆိုတဲ့ဥမာနဲ့အလွန်တိုးပါလားခန္ဓာဟာအပီးပိုင်မပျက်စီးသေးခင်မှာလည်းပဲအမြဲတမ်းပျက်စီးခြင်းအဖြစ်လည်းပဲပျက်စီးလိုက်နေသေးတယ်ပြစ္ဆုတ်ပန်တိုင်းကိုတုံရင်တုံမတုံလို့ရှိရင်ဘုံဘုံတို့ကဆုံးရှုံးမှာပဲဒါပဲအချိန်တော့ဘုံဘုံကရှိဖို့တဲ့တိဖို့ဟာရည်ကြီးသည်ဆိုတဲ့ခေါင်းစဉ်လေးနဲ့တရားတော်ဟောတာရှိတယ် အဲ့ဒါခန္ဓာကိုယ်ဟာဒီတိုင်းပဲပြည့်စည်လိုက်နေတယ်ဆိုတဲ့သဘာဝကိုပြောရင်းနဲ့ခန္ဓာဒီဘဝပိုက်ဆံတယ်လဲတူတယ်လို့ဘုံပြောခဲ့ဘူးတယ်။အော်ပိုက်ဆံဆိုတာကသူ့ကြီးတက်တက်တန်မိုးရှိတယ်တန်မိုးမရှိဘူးလို့ပြောဖို့ရက်ခက်တယ်။ဘလို့သုံးပါလဲသုံးတဲ့ပုံပုဂ္ဂိုလ်ရဲ့သုံးတဲ့အနေထားပေါ်မှာမူတည်ပြီးတော့ပိုက်ဆံရဲ့တန်ဖိုးအကြီးသေးဟာကွာခြားတယ်လို့ထင်တယ်။ဒါကြောင့်ဒီပိုက်ဆံနဲ့ပဲပိုက်ဆံရှိလို့အစိတ်ဝဲတောင်းလိုက်မယ်ဆိုလို့ရှိရင်ဒီပိုက်ဆံကြောင့်ပဲသူမှဖြစ်သွားတော့ဒုက္ခရောက်သွားတယ် ဒီပိုက်ဆံရှိလို့ပဲလူရဲ့သူကသူ့ကိုတတ်သွားတယ်ဒီပိုက်ဆံကြောင့်ပဲသူဟာသေတောင်းပေးကြရတယ်အဲ့ဒီလိုပိုက်ဆံမျိုးကိုတန်ဖိုးရှိတယ်လို့ပြောလို့ရမလားမရဘူးဟုတ်လားဒီပိုက်ဆံလည်းပဲအများကျိုးဆောင်ရွက်မယ်ဒီပိုက်ဆံလည်းပဲကိုယ်ကိုကျန်းမာအောင်ချမ်းသာအောင်နော်သုံးဆွဲမယ်ဆိုရင်ဒီပိုက်ဆံကတန်ဖိုးအလွန်ကြီးသွားတယ်ပိုက်ဆံကြီးတက်တက်ကသုံးဆွဲခွင့်ပဲသူကရှိတာဘာနဲ့လဲမလဲလဲလဲခွင့်ပဲရှိတာပိုက်ဆံကစားလို့လည်းရတာမဟုတ်ဘူးတောက်လို့လည်းရတာမဟုတ်ဘူး ဘာမှလုပ်လို့ရတာမဟုတ်ဒါပေမဲ့သူ့မှာတန်ဖိုးဖြတ်လို့မရတာပါလို့ကိုကြိုက်တာနဲ့လဲခွင့်သူ့မှာရှိတယ်ဟုတ်လားအဲ့တော့ကိုကဆိုးတာနဲ့လဲမယ်ဆိုရင်ဒီပိုက်ဆံကြောင့်ကိုကအဆိုးကြီးရကောင်းတာနဲ့လဲမှာကိုကအောင့်ရဘောကလည်းအဲ့ဒီအတိုင်းပဲအုံးတို့ကောင်းကျင်သလားရတယ်ဆိုးကျင်သလားရတယ်ဘာနဲ့လဲမလဲဒီသဘောလေးကိုပြောတယ်ဟုတ်လားမတခုမတူတာကအကြီးအကျယ်ကွဲပြားနေတာကဘောကနဲ့ပိုက်ဆံအကြီးအကျယ်မတူတဲ့အချက်က ပိုက်ဆံစုထားလို့ရတယ်ကြိုက်တဲ့ချိန်ကျတော့ငါသုံးလိုက်မယ်ဆိုရတော့ကိုကကားတစ်စီးရရင်လည်းသိန်း300ပြည်အောင်စုနေတယ်300ပြည်ရင်ကားတစ်စီးရမယ်ဟာအဲ့ကျတော့မှဝယ်လိုက်မယ်အဆင်ပြေဘဝအဲ့လိုပိုက်ဆံလို့စုထားလို့မရဘူးသူအခုရအခုသုံးမယ်မသုံးရင်သူကမရှိတော့ဘူးသဘောပေါက်လားဒါကြောင့်အပ္ပမရိဏတမ္ပါဒိထရဲ့အဓိပ္ပာယ်အဲ့ဒါကြောင့်လေးနဲ့နေတာအမြဲတမ်းမမေ့နဲ့လို့ပြောတာမမေ့သောအဖြစ်သုံးသုံးနေလို့ပြောတာဘဝကိုသုံးနေသုံးနေမသုံးလည်းသူကကုန်နေတယ် ကြပါစို့အိမ်မှာစားရပစ္စည်းတွေတခုဒိတ်အောင်သွားတယ်ပုတ်သွားတယ်ဘလောက်နှမျောစရာကောင်းလဲစားလို့ရတော့ကကိုမစားလိုက်လို့မဖြစ်သွားတော့ပုတ်သွားတယ်အဲ့လိုပဲလူတွေရဲ့ဘဝတွေကများသွားဖြင့်ပုတ်ပုတ်သွားတဲ့ဘဝတွေပဲများတယ်လို့ဘုံဘုံတယ်သူတို့မသုံးလိုက်ရဘူးဘာဖြစ်လို့ဖြစ်နေမှလည်းမသိဘူးဒီလိုနဲ့ပဲဤအောင်ဝါနဲ့အသက်ကြီးသွားတာပဲရှိတယ်ဘာမှကောင်းကောင်းကန်ကန်သိလိုက်တယ်လို့လည်းမရှိဘူးကိုယ့်ကိုကျင့်တတ်မှုရလိုက်တယ်လို့လည်းသိပြီးတော့မရှိဘူးဒီလိုနဲ့ပဲသိရမှာလူတွေကတော့ပေါ့ရလား ဒါကြောင့်တိရစ္ဆာန်ဟာနော်ကောင်းတာကိုသုံးဆွဲမယ်ဆိုရင်ကောင်းတယ်ဆိုးတာကိုသုံးလိုက်မယ်ဆိုရင်လည်းဆိုးသွားတယ်ဘဝကလည်းအဲ့လိုပဲကောင်းတာရအောင်လုပ်မလားဆိုးတာကိုပဲရပြီလို့ပဲနေမလားမတူတဲ့ချက်ကလေးကိုလည်းမြင်ရမယ်နော်မတူတဲ့ချက်ကဘလို့မတူတာလဲရှုထားလို့မရဘူးအခုရအခုသုံးမယ်ပြစ္ဆုတ်ပန်တိုင်းပဲသုံးအနာဂတ်မှာကျိုးပြီးတော့သုံးထားတော့အတိုးယူပြီးတော့ဟေ့ပတ်စံကိုပတ်စံကိုချီးထားလို့ရပါလားပတ်စံတော့ချီးထားလို့ရတယ်ဟာမရှိသေးတော့လဲချီးပြီးတော့သုံးမယ်ရဘဝချီးသုံးလို့မရဘူး နော်ငါပြီးတော့ပြန်နေပါတော့ကွာစောကြီးငါ့ကိုချိုးပေးသားမှလုပ်လို့မရဘူးပြီးပြီးသားကိုလည်းပဲသူ့ထားမယ်ဆိုပြီးတော့လာခုမှလာသုံးရင်လို့လည်းမရဘူးအခုရရင်အခုတော့အခုမလုပ်နိုင်ရတော့တရားနာနေတာအဲ့ဒါစိတ်ပါလက်ပါတာအဲ့ဒါအကောင်းဆုံးသုံးချတာဒီချိန်တောင်စင်းသားမြောင်စင်းသားနဲ့ဒါလည်းလွတ်တယ်ဟိုကလည်းမရဘူးသဘောပေါက်လားဘုံပြောတာဟိုလိုကတရားနာနေတယ်စိတ်ကဒီပြည့်နေရရောက်နေတရားကိုသိလို့သိရမယ်ကုလို့လည်းမရလိုက်ဘူးစိတ်ကဒီပြည့်နေရရောက်တဲ့တကယ်လုံးဖြစ်တာမဟုတ်အဲ့ဒါကစိတ်ပဲရောက်နေသဘောပေါက်လား လက်တွေ့လေးနေတဲ့ထိုင်တတ်ဖို့လိုတယ်နော်အဲ့တော့ဘာလဲပြောရင်လားပစ္စုပန်တိုင်းဘုံဘုံတို့က300ပဲကိုမသုံးလည်းပဲဘဝကဖြစ်သွားတော့ကုံနေတယ်ကုံမဲ့အတူတူကတော့ဘာလို့အောင်လို့တန်ဖိုးရှိတာရအောင်ယူရင်းနဲ့သုံးရင်းနဲ့ကုံတဲ့လူကပညာရှိလို့တော့ပဲတော့ခုနတုန်းကဒေသနာကိုဒီလိုမျိုးအမြင်ကျယ်ကျယ်နဲ့ဘုန်းဘုန်းတို့ကနားလည်တဲ့ရမယ်ခံစားတဲ့ရမယ်ဒေသနာကဘာပြောတာအင်းကြီးတလုံးမီးလောင်တယ်လို့ဘောခန္ဓာကြီးဟာမီးလောင်နေတယ် မီးကတော့ညှင်းလို့မရဘူးပဂရိမီးသာမီးသက်အားကောင်းကောင်းနဲ့ညှင်းမရှိဘူးညှင်းလို့ရတယ်ခန္ဓာကြီးမှာလောင်တဲ့မီးကညှင်းလို့မရဘူးသူကတော့ဘယ်နည်းနဲ့ပဲဘုံတို့အသုံးတက်အောင်လုပ်အောင်လို့မီးမလောင်သေးတာဆွဲထုတ်ဖို့ပဲဒါပဲသူကသဘောပေါက်ရလားမသိခင်မှာမလုပ်ဖို့လို့ကောင်းတာတွေကိုအတိုင်းအတာတစ်ခုထိရအောင်ဘုံတို့ရယူနိုင်ဖို့ပဲဒါပဲရှိဟုတ်လားမီးငိမ့်ဖို့ကြိုးစားမယ်ဆိုရင်တော့မရသေးဘူးသူကမီးကညှင်းလို့ရတယ်မီးမဟုတ်ဘူးနော်မီးရဲ့သဘာဝကသူကအမြဲတမ်းမလုပ်နေတာတော့တောက်လောင်နေတဲ့သဘောပဲသူက ဒါကြောင့်ပြစ္ဆုတ်ပန်တိုင်းမှာနော်ဆုံးရှုံးမှုမရှိအောင်ဘုန်းဘုန်းတော်မလုပ်ဖို့လိုတော့အရာယူနိုင်ဖို့လိုတယ်ဒီသဘောလေးကိုပြောပြတာဒါအရိဋ္ဌသုတ်တန်လေးကိုအခြေခံပြီးတော့ဘုန်းဘုန်းစဉ်းစားမိတာလေးကိုပြောပြတာနော်ဆက်ပြီးတော့ပြောရင်တာကဒီကုသိုလ်ကောင်းမှုနော်လုံးမိသွားတယ်လုံးဖြစ်သွားတယ်ဆိုတဲ့အခြေအနေလေးဟာအလွန်လေးနဲ့တည်းရှုတော့မှကြည့်မယ်ဆိုရင်အလွန်မှကျေနပ်စရာကောင်းတဲ့အနေအထားတစ်ခုအဲ့ဒါကိုလည်းကျေနပ်မှုရစေခြင်းဘုံဘုံကအဲ့ဒါလေးကိုကြတော့ ဟိုဝိသုဒ္ဓအောင်ဆိုတော့ဘုရားကြီးရဲ့ဂါထာလေးသုံးပုဒ်ကိုဘုံဘုံအခြေခံပြီးတော့ပြောရင်အလွန်မှကြိုက်ခဲ့ရတဲ့တက်တက်ခဲ့ရတဲ့နော်အတွေးအမြင်အယူအဆအလွန်မှအဆင့်အတန်းမြင့်တဲ့အကြောင်းအရာလေးတစ်ခုပေါ့နော်အဲ့ဆိုတော့ဘုရားကြီးအောက်ပြည်အောက်ရမှာသတင်းသုံးတော့ဒီမန္တလေးကသူ့ရဲ့အကြောင်းကိုမီးလောင်တော့တပည့်တွေကမန္တလေးကိုပြန်လာဖို့ပင့်ကြတာပင့်တော့ဆရာတော်ကြီးကအဲ့ဒါကိုပြန်မလိုက်ခဲ့ပဲနဲ့ဟိုမှာလည်းပဲသာသနာနဲ့ဆိုင်ဆက်ဆံတဲ့အလုပ်တွေရှိတဲ့အတွက်ကြောင့်သူပြန်မလာတာနဲ့တူပါတယ်အဲ့ဒီမှာသူ ဒီမန္တလေးကတပည့်တွေအတွက်ဂါထာသုံးပုဒ်ရေးပေးတာအလွန်မှနှလုံးသွင်းစရာကောင်းတယ်နားလည်ခြင်းစရာကောင်းတယ်နော်။ဘာရေးပေးတော့ဆိုတော့ယံကိဉ္စီဘာဟိယဝတ္တုယထာကမ္မပပိစတိအစ္ဆတံမိမဘိဏံမိအဘိနောဝိတမေနမပထမဂါထာလေးရအတိပ္ပယဘာပြောဆိုတော့ပြင်မကအရာတွေဘလောက်ပဲပြက်ပြက်ပြက်ကိုယ့်ရဲ့အတွင်းထဲကတန်ဖိုးရှိတာပြက်မသွားသေးဘူးဆိုရင်ဒီလူကိုပြက်စီးနေတဲ့ပုံကိုယ်တော့မဆိုးနိုင်ဘူးတဲ့ ဒါအစပြောမယ်ဆိုရင်တရားတစ်ပွဲလောက်ပြောလို့ရပြီနော်ယံကိဉ္စီဘာဟိယဝိတ္တုယထာကမ္မပပိစတုပြင်မဲ့မှာရှိတဲ့အရာတွေဘယ်ရာမျိုးမစုပြက်ချင်တိုင်းပြက်နေပါစေယံကိဉ္စီအမှတ်မထတဘာဝဆိုအကုန်လုံးပြက်ချင်တာပြက်ပါစေအဲ့ဒါဘယ်ဟာလဲဘာဟိယဝိတ္တုဘာဟိယဆိုတာပြင်ဘက်ကအရာပြောတယ်ဟုတ်တာဘာဟိယဝိတ္တုဆိုပြင်ဘက်ကအရာပြင်ဘက်ကအရာကိုသူကဘာကိုသူကရည်ရွယ်ပြီးတော့ပြောအောင်ဆိုဒီပိုင်ဆိုင်မှုတွေပတ်သက်မှုတွေအကုန်လုံးဒါတွေတင်မကဘူးသူက အသက်နဲ့ခန္ဓာကိုယ်တော်ပြင်ဘက်ကအရာလို့သုံးတာဆရာတော်ကြီးကကိုယ်အသက်ခန္ဓာတော်ပြင်ဘက်ကအရာလို့ပြောတာပြည့်ရှင်တိုင်းပြည့်ပါစေလို့ပြောတာယံကိစီဘာဟိယဝိတုယထာကမ္မပပိစတုယထာကမ္မဆိုတာဖြစ်ခြင်းလို့ဖြစ်ပါစေလို့ပြောတာယထာကမ္မပပိစတုနော်ဖြစ်ခြင်းလို့ဖြစ်သွားပါစေပြည့်ခြင်းလို့ပြတ်သွားပါစေသူကကိုထိန်းလို့ရတဲ့ကိစ္စမဟုတ်ဟုတ်လားဆက်ပြီးတော့ရေးကြည့်တာတော့ပါပြောတော့ဣဇတံမေမဘိန္နမေအဘိန္နောဝေတဘိန္နမ ကိုယ့်ရဲ့အတွင်းလေးကအတွင်းပစ္စည်းမပျက်စီးဘူးဆိုရင်ဒီပုဂ္ဂိုလ်ကိုပျက်စီးနေတဲ့ပုဂ္ဂိုလ်လို့မဆိုနိုင်ဘူးတဲ့လို့သူအတွင်းပစ္စည်းဆိုတော့သူကဘာကိုရည်ရွယ်တာလဲဆိုတော့သီလသမารိပညာကိုရည်ရွယ်တာနော်ကိုယ့်ရဲ့စောင့်စည်းနိုင်တဲ့စွမ်းအားနော်ကိုယ့်ရဲ့ကာယကမှုဝစီကမှုကြောင့်တစ်ဖက်လူကိုဒုက္ခမရောက်အောင်နော်စောင့်စည်းထားတယ်အစုမှဒုက္ခမပေးဘူးပမှန်ကန်ကန်နေထားတယ်ဒါကိုပါခေါ်လို့သီလဟုတ်လားပြီးရင်ပါတော့ကိုယ့်ရဲ့စိတ်ကိုငြိမ်အောင်ကြိုးပမ်းအထုလို့စိတ်ကတည်ငြိမ်မှုရှိတယ်အဲ့ဒါပါခေါ်တော့ သမာဓိတည်ငြိမ်မှုရှိတဲ့အတွက်ကြောင့်ဆရာကဘုံဘုံပြောခဲ့တဲ့ပုဂ္ဂိုလ်တ attva သဘောမဟုတ်တဲ့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတဲ့ယုံ nant သဘာဝတရားတို့ရဲ့မတည်မြဲမှုမကောင်းမွန်မှုတန်ဖိုးမဲ့မှုဒီအနေအထားအမှန်တွေကိုသိတာပါခေါ်တော့ပညာဒါပဲနော်ဘဝမှာလောကမှာတန်ဖိုးရှိတော့ဒါပဲသီလသမာဓိပညာသူတို့သုံးခုကခွဲခြမ်းလို့လည်းပဲကြာစကောင်းတဲ့အရာတွေမဟုတ်ဘူးကိုချင်းသီလပဲဖြူရှင်စိတ်တည်ငြိမ်ဖို့မမျှော်လင့်သိနဲ့မလွယ်သေးဘူး စိတ်မတည်ငြိမ်ဘူးဆိုရင်အမှန်ကန်သိဖို့မမျှော်လင့်သေးနဲ့မလွယ်သေးဘူးဒါကြောင့်သီလပေါ်မှာယက်တည်ပြီးတော့တတိပဒံကိုကျင့်ရင်းအပြင်အမာတိပညာကိုရအောင်ဘုန်းတို့ဒီဆောင်ရတယ်လို့နီလန်ကဒီတိုင်းသွားတာမဂ်ကင်၈ပါးမှာဗာနဲ့ဒီဆောင်ထားတဲ့ထင်တော့သီလသမာဓိပညာနဲ့ဒီဆောင်ထားတာမဂ်ကင်၈ပါးဆိုတာတကယ်ငြင်းအေးရာကိုရောက်စေတဲ့လမ်းစဉ်ဟုတ်လားအသေးစိတ်ခွဲမယ်ဆိုရင်တော့၈ပါးပေါ့အကျဉ်းချင်းခွဲမယ်ဆိုရင်၃မျိုးသီလသမာဓိပညာတော့ဆရာတော်ကြီးကဒီမှာပြင်မကရာတွေဖြစ်ချင်တိုင်းဖြစ်ပါစေ အတွင်းပစ္စည်းမပျက်စီးရင်ဒီပုဂ္ဂိုလ်ကပျက်စီးနေတဲ့ပုဂ္ဂိုလ်မဟုတ်ဘူးလို့ပြောတာဒါလေးကိုနားလည်ရမှာနော်ပြမကအရာတွေဆိုတာထဲမှာဘာကိုပါထည့်ထားလဲဘဝခန္ဓာကိုပါထည့်ထားတာနော်ခန္ဓာကိုယ်ကြီးယောဂဖြစ်တယ်ဖြစ်ပါစေနောက်နောက်ဆုံးသိတယ်သိခြင်းသိပါစေတကယ်လို့သီလသမာဓိပညာကိုဒါမပျက်စီးအောင်ထိမ့်သိမ့်နိုင်မယ်ရှင်ဘဝသေသွားအောင်တောင်သူဝမ်းနေစရာမရှိသေးဘူးတတ်တဲ့ကောင်းတဲ့ဘဝရပြီးတော့တတ်တဲ့ကောင်းတဲ့ကုသိုလ်ကောင်းတရားတွေကိုဆက်ပြီးတော့သူကြီးပါခွင့်ရအောင်ဆောင်ရွက်သွားအောင်ပါပဲဟုတ်လား ဒါကြောင့်ပြင်မကအရာတွေဘလို့ပဲပြက်နေစေကမူအတွင်းပစ္စည်းမပြက်စီးအောင်ထိမ့်သိမ့်နိုင်တဲ့ပုဂ္ဂိုလ်ဟာပစ္စည်းတဲ့ပုဂ္ဂိုလ်မဟုတ်သေးဘူးတဲ့ဘယ်တော့ကောင်းလားဒါပထမခါတာနော်နောက်ဒုတိယခါတာဆက်ပြောတယ်စက္ကေဘူဒါနာပုပ္ပေဟိဘိဏတံပတ္တိယောဘဂုပါရမီပုံညတံပါရတာရိခောဝအဘိဓကောနော်စဉ်းစားဖို့လေသူကပြောတာစက္ကေဘူဒါနာပုပ္ပေဟိဘိဏတံပတ္တိယောဘဂုကိုယ့်ရဲ့ဘဝတန်တရားကိုနောက်ပြန်လေးလှည့်ကြည့်လိုက် ရှိုးတာတွေအကုန်လုံးဖြစ်ဘူးတယ်လို့ကောင်းတာတွေအကုန်လုံးလည်းဖြစ်ဘူးတယ်နနတ်တွေဓမ္မတွေအများကြီးဖြစ်ဘူးတယ်ဒီမှာတော့ဆရာတို့ရဘလို့ရေးတော့စက်ကီဘူတာနာစက်ကြဝရေမင်းကိုပြောတာလူဘဝမှာအကြီးပါဆုံးအကြီးကျယ်ဆုံးအခြေအနေတစ်ယောက်နော်အဲ့ဒီလိုစက်ကြဝရေမင်းကြီးတွေတောင်ဘုံဘုံတို့တွေဓမ္မတို့တွေရှည်နေရတဲ့ဘဝတန်နေရမှာချိန်မှန်များစွာဖြစ်ခဲ့ဘူးတယ်ပုပ်ပေဟိရှေးတုန်းကစက္ကိဗုဒ္ဓနဲ့စัจ java ရင်းမင်းအဖြစ်ကိုရခဲ့ဘူးကုန်တော့အခြေအနေအရရတို့သူ ဒါရင်မကဘူးဗိညာသံပတ္တိယောဘဟုဘဟုများစွာကုန်သောသံပတ္တိယောပြည့်စုံခြင်းမှန်သမျှတို့သည်မဖြစ်ခဲ့ပြီတော့ဗိညာပျက်စီးခဲ့ပြီတဲ့ဘာမှကောက်ကင်ကြည့်ရမရှိဘူးဖြစ်ခဲ့ဘူးတယ်လို့ပြောရယုံမျှပဲရှိတော့တာသဘောပေါက်ရလားအခုပြည့်စုံနေတာလည်းတစ်ချိန်မှာငါရခဲ့ဘူးတယ်လို့ပြောရယုံမျှပဲပြီးရင်မဖြစ်တော့ဘူးလို့ကုံသွားမှာဟုတ်လားစက္ကိဗုဒ္ဓနာပုပ္ပေဟိဗိညာသံပတ္တိယောဘဟုအရာအလုံးဟာပြီးခဲ့ပြီပြည့်စုံခြင်းမှန်သမျှပျောက်ခဲ့ပြီတဲ့ ပါရမီပုံညတံပါရတာရီကောဝအဘိနေကောတဲ့လောကမှာမပျက်စီးပဲနဲ့တည်တတ်နေတဲ့အရာဆိုလို့တစ်ခုပဲရှိတယ်တဲ့ဒါလေးကလေးလေးနဲ့နဲ့နားလည်အောင်လုပ်နော်လောကမှာမပျက်စီးတဲ့အနှစ်သာရရှိတဲ့အရာတစ်ခုပဲရှိတယ်တဲ့ပါရမီပုံညတံပါရအပျက်စီးတဲ့အရာအဲ့ဒါအဲ့လိုနာမည်လေးတက်တယ်နော်တာရီကောဝအဘိနေကောမပျက်စီးတဲ့အနှစ်သာရရှိတဲ့အရာတစ်ခုပဲရှိတယ်အဲ့ဒါကဘာလို့ဆိုတော့ပါရမီပုံညတံပါရ ပါရမီပုံညာတံပါရဒီကလုံးသုံးလုံးတွဲတုံတွဲတွဲတုံတာနော်ပါရမီဆိုတာပါတော့မြင်းမြတ်သူတို့ရဲ့အလောက်တနည်းအားဖြင့်ပါရဆိုမြင်းမြတ်သူတို့ရဲ့အလောက်တနည်းအားဖြင့်ပါရဆိုတဲ့နိဗ္ဗာန်တည်းဟူသောတစ်ဖက်ကံကိုအရောက်ပို့နိုင်တဲ့အလောက်ပါရမီဟုတ်လားဒါနသီလသမာဓိပညာအစရှိတဲ့တရားတွေကိုပဲပါရမီလို့ပြောတာပါပဲဟုတ်လားပါရမီ၁၀ပါးသံဃာတော်ရေတွက်တတ်ရမယ်နော်ဒါတွေဟုတ်လားပြီးတော့ပါတော့ပုံညဆိုတာဖြူရှင်သရှင်းသော တံပါရဆိုတာအဆောက်အအုံလို့အဓိပ္ပာယ်ရတယ်နော်ကောင်းတာတွေကိုပြည့်စုံသွားအောင်ဘုန်းဘုန်းတို့တိဆောက်နော်ဒါနရှုတော်ကပြည့်စုံအောင်သီလသမာဓိပညာသူရှုတော်နဲ့သူကောင်းတာတွေကိုကွက်စစ်အောင်တောင်းစစ်အောင်လုပ်တာနော်တိဆောက်ထားတာပြုလုပ်ထားတာအဲ့ဒါကိုဘာခေါ်တော့ပါရမီပုံညတံပါရလောကမှာမပျက်စီးသောမပြိုပျက်သောအရာဆိုတာအဲ့ဒါတခုပဲရှိတယ်လို့ပြောတာဒါလည်းပဲဘုန်းဘုန်းတို့နားလည်အောင်စဉ်းစားမှနားလည်အောင်ပြောမှနားလည်အောင်နားထောင်မှနားလည်မှုရတယ် ဆိုရမှာဆိုခုခွန်းတို့ဒါနာကောင်းမှုတစ်ခုပြုတယ်ဒါနာစေတနာစောစောကဆက်ကဆက်အခိုက်အတန့်မှာဖြစ်တယ်ဖြစ်ပြီးရင်ခုရှိသေးသလားအဲ့ဒါမရှိဘူးဒါပေမဲ့ဆရာတော်ကြီးကဒီမှာမပြတ်ဘူးလို့ပြောနေတယ်သူရှိရွယ်တဲ့မပြတ်ခြင်းကဘလို့မပြတ်ခြင်းမျိုးလဲနားလေးဖို့လိုတယ်နော်သင်္ခါရတရားဒီမှာမပြတ်တဲ့သင်္ခါရတရားဆိုတာခုမှမရှိဘူးအကုန်ပြတ်တာကြီးပဲကောင်းကောင်းဆိုးဆိုးဖြစ်ပြီးရင်ပြတ်တာဒါပေမဲ့ဒီမှာဆရာတော်ကြီးကပါပြောတော့ ဒါတွေကောကအဘိန်ကောအဘိန်ကောမပြည့်စည်ပဲနဲ့အနှစ်သာရအနေနဲ့တီးနေတဲ့အရာပါရမီပုံညတမ္မာရဆိုတဲ့ကောင်းမှုတစ်ခုပဲရှိတယ်လို့ပြောတယ်သူကကောင်းမှုကိုမပြည့်ဘူးလို့ပြောတယ်အဲ့တော့ဒီမှာကောင်းမှုဖြစ်တယ်ကိုရှိတယ်ကိုစိတ်ရဲ့ကောင်းမှုကဖြစ်သွားပြည့်သွားတာကိုသိတယ်ဘာကိုရည်ရွယ်ပြီးတော့သူမပြည့်ဘူးလို့ပြောတယ်အဲ့တော့ဒီနေရာမှာဘုံဘုံတို့အလေးနဲ့ရှင်းပြမှာဒါကနားလည်ပဲကောင်းမှုတိုင်းကအကျိုးပြီးပြီးရင်ပြတ်တာပဲဆိုရပါစို့ကောင်းမှုဟာဖြစ်စေအခိုက်အတန့်မှာပြတ်သွားတယ် နော်နတ်ဖြစ်စေတဲ့အစွမ်းတတ္တိညှုံနှံပြီးတော့ပြတ်သွားတယ်ဆိုရင်ခိုင်နတ်ဖြစ်ပြီဆိုရပါဆိုအဲ့ဒီနတ်ကလည်းနတ်သက်စေလို့သိရပြီဆိုတော့ဟောအကြောင်းတရားရောအကျိုးတရားရောပေါင်းပြီးတော့မှဖြစ်သွားတယ်ပြတ်သွားပြီဘောတန်တရားဘုန်းတော်အဲ့တိုင်းရှိတတ်ခဲ့တာကုသိုလ်တွေလှုပ်တယ်ကုသိုလ်ကလှုပ်ဆဲမှပြတ်တယ်အကျိုးစွန့်ရည်တတ္တိဟာရပြီးတဲ့အချိန်မှာသူလည်းမပြတ်သွားတော့ပြတ်သွားတယ်ဒီလိုနဲ့ပြတ်သွားတယ်ဒါနဲ့ဘယ်ဟာဘလို့ကုသိုလ်မျိုးကမပြတ်တာတော့ပါရမီထိုက်အောင်လုပ်နိုင်တဲ့ကုသိုလ်မျိုးကမပြတ်ဘူးမပြတ်တာဘလို့မပြတ်တာတော့ မပျက်စီးတဲ့နိဗ္ဗာန်ကိုရအောင်ဆောင်ရွက်သွားတဲ့အတွက်ကြောင့်သူ့ကိုမပြတ်တာလို့ပြောတယ်။ဆိုကြပါစို့ဘုန်းဘုန်းကဒါနတစ်ခုပြုတယ်။နိဗ္ဗာန်သာပစ္စယောဟောဒုဒါဟာနိဗ္ဗာန်ချမ်းသာကိုရဖို့အတွက်အာကြီးတဲ့အထောက်ပံ့ဖြစ်ပါစေလို့ဆန္ဒကိုပြင်းပြင်းထန်ထန်အဲ့ဒီဘက်ကိုဥလှည့်လိုက်မယ်ဆိုလို့ရှိရင်ကောင်းမှုကအခုပြုပြီးတော့ပြတ်သွားပြီဟုတ်တယ်ဒါပေမဲ့လို့ဒီကောင်းမှုရဲ့အရှိန်တက်တိကျန်နေတယ်အဲ့ဒီတက်တိကလူဖြစ်ကိုပေးမှလည်းမဟုတ်ဘူးနတ်ဖြစ်ကိုပေးမှမဟုတ်ဆိုလူဖြစ်နတ်ဖြစ်ပေးလည်းပဲလူနတ်ကအလိမ့်စပြီးတာ သူဖြစ်လည်းပြက်မှာနတ်ဖြစ်လည်းပြက်မှာဒါပေမဲ့ဒီကုသိုလ်ကသူကဘယ်ဟိုသူကအကြောင်းတရားအနေနဲ့တော့အကျိုးကျေးဇူးပြုမှာလေဆိုတော့နိဗ္ဗာန်ချမ်းသာရဖို့အတွက်အကြောင်းတရားတစ်ခုအနေနဲ့သူကအကျိုးကျေးဇူးပြုမှာအဲ့တော့နိဗ္ဗာန်ချမ်းသာကြတော့ဘယ်လိုပြောတော့အမတ္တမသေးတဲ့လို့ပြောတာဟုတ်ဒါနားလေဖို့အရင်ခက်တယ်နော်လွယ်တဲ့ကိစ္စတော့မဟုတ်ဟုတ်လားနိဗ္ဗာန်ကိုနားလေသွားလို့ရှိရင်သဘောပေါက်သွားရင်ဒီဒေသနာတွေကိုပို့ပြီးတော့ရှင်းမယ်ပေါ့ဟုတ်လားဖလိုတာကဒီကုသိုလ်ကနိဗ္ဗာန်ရအောင်လုပ်ပေးလုပ်ပေးပြီးမှပဲသူ့ရဲ့အရှင်တတ္တိကပြီးသွားမှာ တော့သူ့ကိုမပြည့်စည်တဲ့အရာလို့ပြောတာဘလောက်သဘာဝကြတော့သဘောပေါက်လားဘုံပြောတာပဲဒါကြောင့်မို့လို့စကြမင်းကြီးတွေဖြစ်ခဲ့ဘူးဒီဒီပြည်စုံမှုကြီးကျယ်မှုခန္ဓာမှုတွေရရှိပိုင်ဆိုင်ခဲ့မှုတဲ့ဘုံဘုံတို့တွေအကုန်လုံးပြန်ပြောကြည့်လိုက်အဲ့ဒါတွေတခုမှမရှိတော့ဘူးဘာမှမက်လောက်เสียရမရှိဘူးပေါ့ဘာဖြစ်လို့ဆိုအနိစ္စမီလောင်မဲ့အရာတွေကြီးဖြစ်နေတော့ဟုတ်လားအဲ့ဒီတွေကအသိဉာဏ်ရှိတယ်ဆိုရင်ကိုကဘာကိုရအောင်ယူနိုင်ဖို့လို့တော့မပျက်စီးတတ်တဲ့သဘာဝကိုရအောင်ယူနိုင်ဖို့လို့ မပျက်စီးတတ်တဲ့သဘာဝဆိုတာနိဗ္ဗာန်တစ်ခုပဲရှိတာဟုတ်ဟုတ်လားဒါပေမဲ့ဒီမှာတင်စားပြီးတော့နိဗ္ဗာန်ကိုရရှိတတ်တဲ့နိဗ္ဗာန်ကိုရည်ရွယ်ပြီးတော့ပြုတဲ့ကောင်းမှုကိုပဲမပျက်စီးတတ်တဲ့အရာလို့တင်စားပြီးတော့ပြောတာတကယ်စင်တဲ့ကုသိုလ်ကတော့ဘာဖြစ်သွားတာလဲပျက်စီးသွားတာဒါပေမဲ့ तू ကဘာရအောင်လုပ်ပေးမှာပဲမပျက်စီးတတ်သောနိဗ္ဗာန်ကိုရအောင်လုပ်ပေးမှာတော့ပေါက်လာကုန်ပြောတာနော်ခင်းရင်းတယ်နော်ဒီအိဗယ်လေးတွေနားလေလို့ဟုတ်လားအဲ့တော့ကိုက ဒီဝိဒုက္ခကိုပဲရည်ရွယ်ပြီးတော့ပြုတဲ့ကောင်းမှုမျိုးဆိုရင်တော့ဒီထဲမှာပါဘူးเนาะသူပါရမီထိုက်တဲ့ကောင်းမှုမဟုတ်တဲ့အတွက်ကြောင့်သူကပါလို့ပြုစိတ်ခဏမှလည်းအိဋ္ဌာမီလောင်လို့ပြည့်ရတယ်အကျိုးပေးပြီးရင်လည်းသူ့ရတဲ့ဟာတွေကအိဋ္ဌာမီတာတွေဖြစ်တဲ့အတွက်ကြောင့်ပြည့်ရတယ်သူကတော့အိဋ္ဌာနဲ့ပဲလုံးချလဲလိုက်မှာဒါပဲသုံးတော့အဲ့ဒါသာသနာနဲ့တွေ့တဲ့အခါမှာအဲ့ဒီလက်ပတ်နေတဲ့မကောင်းတဲ့စက်ဝန်းကနေမလွတ်နိုင်ဘူးလို့ထွက်နိုင်ဖို့လို့လို့ထွက်မလို့နိဗ္ဗာန်တာပစ္စည်းဟောတုနဲ့ထွက်ရမယ်။ကောင်းမှုပြုတိုင်းပြုတိုင်း နော်ကိလေသာငြိမ်းဖို့ဘဝဒုက္ခတွေငြိမ်းဖို့ဆိုတဲ့ရည်ရွယ်ချက်ဘုန်းတော်မှာရှိရမယ်ဒီရည်ရွယ်ချက်နဲ့အလုပ်လုပ်တဲ့ရတယ်ဒါကိုပြောတာအဲ့လိုလုပ်မယ်ဆိုတာပါတော့ပါရမီပုံညာသံပါရဖြစ်တယ်။လက်ဖြူရှင်တန်ရှင်းတဲ့ပါရမီကောင်းမှုအဆောက်အုံကြီးကိုပို့ပြီးတော့ကြီးထွားလာဘုံတို့တိဆောက်နေအောင်။အကြီးအသေးကြည့်မိတဲ့အချိန်မှာဘာရမှာလို့မိဘရမယ်ပေါ့။သဘောပေါက်ရဲ့လား။ဒါမှမဟုတ်တော့နောက်ဆုံးဒီကုန်းချုပ်ပါတိုက်တွန်းတာတော့ တတမတံယေဝတမ္မာတိတပ္ပတမ္ပတိတာရကတတိမာပညာဝရခေနာသောစီဖြစ်ခုပေတဒါကတတိယဂါထာသုံးဂါထာပြောတာဟုတ်ဆရာကြီးဟုတ်လားဟုတ်လားအဓိပ္ပာယ်မှာပြောတာတတမတံယေဝတမ္မာတိတပ္ပတမ္ပတိတာအလုံးစုံသောပြည့်စုံခြင်းတွေကိုပြည့်စည်စေနိုင်တဲ့တန်ယေဝတမ္ပါဒဆိုတော့ပြောခဲ့တဲ့ပါရမီပုံညတမ္ပါဒကုသိုလ်အဆောက်အုံကြီးကိုတဲ့နော်ဖြစ်အောင်လှုပ်လိုက်တတိမာပညာဝရခေ ဖြစ်အောင်လုပ်ပြီးတော့တတိဥရှိပြီးတော့ပညာဥရှိပြီးတော့မပျက်စီးအောင်စောင့်ရှောက်သူပျက်စီးခြင်းနဲ့ဆက်ဆံပြီးတော့ပြောနေတဲ့စကားမလို့သူကမပျက်စီးအောင်စောင့်ရှောက်လို့ပြောတာဟုတ်လားဒါကြောင့်တတိရှိတဲ့လူပညာရှိတဲ့လူဟာတတိပညာဥရှိပြီးတော့အလုံးစုံပြည့်စုံခြင်းတွေကိုပြည့်စည်စေနိုင်တဲ့ပါရမီပုံညကုသိုလ်ကောင်းမှုအဆောက်အုံတွေကိုမပျက်စီးအောင်စောင့်ရှောက်တဲ့နာသောစီဖြစ်ခုပေးတယ်ပြင်မက်ကအရာတွေပျက်စီးခြင်းကြောင့်စိုးရင်ခြင်းမဖြစ်ကြကုန်များတဲ့ဟောဒီကုန်းလေးအဲ့လိုလေးချုပ်ထားတယ်နော် တတိရှိတဲ့လူပညာရှိတဲ့လူအသိရှိတဲ့လူဆိုတာနော်အလုံးစုံပြည့်စုံရင်းတွေကိုပြည့်စုံစေနိုင်တဲ့ကုသိုလ်ကောင်းမှုဘိုးသားလျင်မပျက်စီးအောင်စောင့်ရှောက်ကျန်တဲ့အရာတွေပျက်စီးခြင်းကြောင့်မို့လို့စိတ်ထဲမှာတုန်လှုပ်ခြင်းဆွေးရင်ညှို့ငယ်ခြင်းမဖြစ်နဲ့လို့ပြောတယ်ဟောဒါလည်းပဲသတိထားရမယ့်အချက်ပဲကျန်တာတွေကတော့ကိုယ့်ဟာကိုယ်သေလောက်အောင်စိုးရင်လည်းသူကတော့ပြက်ချင်ကြရင်ပြက်သွားမှာကိုယ်စိုးရင်လားမစိုးရင်လားကိုသူကထဲကိုမတွက်ပြောရရင်သိကိုမသိဘူး ဘာဝတရားသူလမ်းစဉ်တိုင်းသူသွားနေတာတဘာဝတရားရဲ့လမ်းစဉ်ကဘာများဖြစ်မယ်လို့ထင်လဲအိဋ္ဆာနော်အိဋ္ဆာဆိုတာတဘာဝတရားရဲ့လမ်းစဉ်သူကသူလမ်းသူရှောင်နေတာဘုံဘုံတော့အဲ့ဒါကိုသဘောမပေါက်တဲ့ခါကျတော့ဒီအိဋ္ဆာဖြစ်တာကြီးကိုအထူးဆန်းလုပ်ပြီးတော့ဘာလုပ်မလဲဝမ်းနေနေတယ်ကြေကွဲနေတယ်စိုးရိမ်နေတယ်ချွတ်ဆိုရင်မိုက်ရင်မိုက်တလောက်ဘာလုပ်မလို့ငိုမယ်ပေါ့ငိုလို့ဒါဘာအကြောင်းထုတ်လဲဘာမှအကြောင်းထုတ်ပြက်ထင်ကြလို့ပြက်သွားတဲ့အရာဘာမှမလုပ်လို့မရဘူးပြက်ထင်ရလည်းမကြဘူးလို့မရှိဘူးနေတာနဲ့မြန်တာပဲပွားမှာနော်ပြက်ထင်ကြမှာ သဘောပေါက်ရဲ့လားနော်ကျွတ်တို့ကပျက်စီးခြင်းလမ်းကြောင်းပေါ်မှာကွာနေတာဟုတ်လားအဲ့ဒါကြောင့်မလို့အဲ့ဒီနေကုန်းကျုပ်ဆလိုကြီးတိုက်တွန်းတဲ့စကားလေးရတယ်အရင်ပြောစရာကောင်းဟုတ်လားဒါကြောင့်ဘုန်းဘုန်းတော်ကဘဝမှာဘာတွေမပျက်စီးအောင်ကြိုးစားမှလဲလို့မေးနိဗ္ဗာန်ချမ်းသာကိုရဖို့တဲ့ရည်ရွယ်ပြီးတော့ပြုထားတဲ့သီလသမာဓိပညာဒါနသီလသမာဓိပညာကုသိုလ်ကောင်းမှုတွေမပျက်စီးအောင်ကြီးပွားတိုးတက်အောင်မလုပ်မလို့ကြိုးစားရမယ် ကျန်တာတွေကတော့ဘုန်းတို့ဘလောက်ပဲထိမ့်ထိမ့်ဘလောက်ပဲသိမ့်သိမ့်ပြီးရင်တော့ပြတ်တာပါပါကျတို့ကပြီးရင်ပြက်မှာလောက်တာမြင်တာအခုလောလောဆယ်ပြက်နေတာကိုတော့မမြင်သေးဘူးဟုတ်လားအဲ့ဒါကိုမြင်ရင်လည်းပဲနီးလန်းရှိတယ်နော်ဒီနီးလန်းနဲ့လောက်မလို့တတိပဋ္ဌာန်ဘာဝနာနီးလန်းအကုန်ပြက်နေတယ်ဆိုတာကိုမြင်လို့ရမြင်နိုင်တယ်ဟုတ်လားကျတို့ကအကုန်မြင်နှံပြက်နေတယ်ဆိုတာမြင်မှုအနေနဲ့သာသာတချိန်ကြရင်သေချာဖို့ပြက်ရမယ်အလွန်ထင်ရှားတဲ့ပြက်ချင်းတော့ဘုန်းတော်ဘာလို့နေရောမေ့လျော့နေတဲ့သေးတယ် စဉ်းစားဖို့လိုတယ်ဟုတ်လားဒါဒါကကာထာသုံးပုဒ်လုံးမတန်ဖိုးရှိပါလေဟုတ်လားဒါလေးကိုစိတ်ထဲမှာနားလည်မှုအပြည့်နဲ့စွဲနေအောင်ဘုရားကမှတ်စေနေတယ်ဟုတ်လားပထမကာထာမှာပြောတော့ပြင်မကအရာတွေဘလောက်ပြက်ပြက်ဘလို့ပြက်ပြက်တော့အတွင်းပစ္စည်းမပစ္စည်းအောင်ထိမ့်သိမ့်နိုင်ဒီလိုဟာပစ္စည်းသောပုဂ္ဂိုလ်မဟုတ်ဘူးအတွင်းပစ္စည်းတော့မပြောတာနော်သီလသမာဓိပညာကိုပြောတာအပြင်ပစ္စည်းဆိုတာပြင်ဘက်ကအရာမှန်သမျှနဲ့ကိုယ်အသက်ခံတာတော့အပြင်ပစ္စည်းထဲမှာထည့်ထားတယ်ကျန်တာတော့မပြောတော့နဲ့နော် ပြီးတော့ဒုတိယကထာဘာပြောတော့ရှေးတုန်းကတွေ့ခဲ့ကြုံခဲ့ရတဲ့ဖြစ်ခဲ့ရတဲ့ပြည်စုံခြင်းကြီးကျယ်ခြင်းမှလည်းများအခုပါမှာမရှိတော့အခုကြီးကျယ်ခြင်းတွေသွားမှာပဲနောင်လာအောင်ပဲကြီးကျယ်ခြင်းတွေသွားအောင်မှာပဲသူကဒီလမ်းပေါ်သွားတယ်ဟုတ်လားအဲ့တော့လောကမှာမပျက်စီးပဲနဲ့အမြဲတမ်းကောင်းမွန်နေတဲ့အရာတစ်ခုပဲရှိတယ်အဲ့ဒါမှာတော့ပါရမီပုံညသံဃာရဒါပဲဟုတ်လားဒါကြောင့်ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာ အလုံးစုံပြည်ပြီးခြင်းတွေကိုပြည်စည်းစေနိုင်တဲ့အဲ့ဒီပါရမီပုံညတမ္မာရကိုသာသတိပညာဥရှိပြီးတော့မပျက်စီးအောင်စောင့်ရှောက်ရမယ်။ကျန်တဲ့အရာတွေပျက်စီးခြင်းကြောင့်တော့စိုးရိမ်မနေနဲ့လို့ပြောတာ။ဘလောက်ပြည်စုံတော့နော်သူပြောတာအရင်ကောင်းတယ်ဟုတ်လား။ဒါကြောင့်ဘုန်းဘုန်းတို့ဒီဂါထာလေးတွေကနော် စိတ်ထဲမှာနားလည်မှုအပြည့်နဲ့မှတ်သားထားတဲ့ဂါထာလေးတွေပါနော်။လက်ပုံပြောကြတာတွေတော်တော်များများရှိသွားပြီ။ နိုင်ဝက်ကျော်သွားပြီဟုတ်လားမိနစ်40တောင်ကျော်သွားပြီနိုင်ဝက်တောင်ကအဲ့တော့ဘုန်းတို့ပြောရတာဒီအကုန်လုံးပြန်ပြီးတော့တစ်ချုပ်ကြည့်အောင်ဟုတ်လားဒီနေ့ဒါနကောင်းမှုပြုကြတော့ဒါနနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုခြေခံပြီးတော့ဘုန်းတို့ပြောလိုက်ပါတယ်အနုမောဒနာတရားစကားဆိုတာလေတတိထားဆင်ခြင်တရားတရားစကားဆိုတာကပိုးပြီးတော့တောင်မှန်းနေမလို့ထင်တယ်နော်ပထမဘာပြောလိုက်တော့အရိဒသုတ်တန်လေးကိုအကျဉ်းချင်းလေးပြောပါတယ်ဟုတ်လားခန္ဓာအိမ်ဟာဘာဖြစ်နေတာလို့မီးလောင်နေတယ်ပျက်စီးမှုနဲ့တွားနေတယ် ကိုရအောင်ယူယူမယူယူသူကတော့ပုံမှန်ပါတော့ကုံလိုက်နေတယ်ကိုတုံတုံမတုံတုံကိုကသူကတော့ဖြစ်မလို့ကုံလိုက်နေတယ်ဒါအမြဲတမ်းလောင်နေတဲ့အနေအထားကိုရည်ရတာနော်နောက်ဆုံးတစ်နေ့လုံးဝအခွန်အရေးရုပ်သိမ်းသွားတဲ့အနေနဲ့လည်းပဲကုံဆုံးသွားလိုက်ဦးမယ်ဒါကြောင့်ဒီမီးလောင်နေတဲ့မီးကိုငြိမ်းဖို့တဲ့မီးလောင်နေတဲ့ဂျားတွေကအတုံးကြတဲ့ပစ္စည်းကိုရအောင်ယူလိုက်ဖို့သူကအဓိကရည်ညွှန်းနေတယ်ဟုတ်လားအမြဲတမ်းလောင်နေတဲ့အနေအဆာမီးကိုဘယ်လိုငြိမ်းမလဲ ဘလို့မှညှင်းလို့မရဘူးသူကကုံတဲ့ဘက်ကသူကသူတုတ်တာဝင်ကြည့်အောင်သူကလုံနေတာဟုတ်လားတခုံးတော့ဘာလို့ဖို့လို့တော့ကောင်းတာတွေကိုလှုပ်ခြင်းအပြင်တန်ဖိုးရှိတာကိုဆွဲထုတ်နိုင်ရမယ်ဒါပြောတာဟုတ်လားဒီတုတ်တံမှာတော့ဒါနတစ်ခုကိုရည်ရွယ်ထားတော့လည်းပဲဘုန်းတော်ကကြည်ရပြင်းပြင်းစဉ်းစားပြီးဖို့မလိုဘူးလားကျန်တဲ့ကုသိုလ်ကောင်းမှုမှန်သမျှကိုတန်ဖိုးရှိတဲ့ပစ္စည်းလို့သဘောထားပြီးတော့ဘီလောင်အိမ်တွေကနေပြီးမတော့မလို့ဆွဲထုတ်ရမယ်ခန္ဓာအိမ်တွေကဆွဲထုတ်ရမယ်ဟုတ်လားအဲ့ဒါနဲ့ပတ်သက်ဆက်ဆက်ပြီးတော့ဘုန်းဘုရားဆက်ပြောတော့ ဘဝဆိုတာကိုတုံးတုံးမတုံးတုံးအမြဲကုန်နေတာပါဟုတ်လားဒါပစ္စုပန်တိုင်းမှာသုံးလိုက်မိဖို့လိုတယ်ဆိုတာလေးကိုပြောတယ်ဟုတ်လားနောက်ဆုံးပါပြောလို့ဂါထာ၃ဘုတ်ဆိုတော့ဘုရားကြီးရဲ့ဂါထာဟုတ်လားအဲ့ဒီဂါထာ၃ဘုတ်ကအလုံးမတန်ဖိုးကြီးရတော့မှတ်ထားဟုတ်လားဘာတွေဘလို့ပြက်ပြက်သီလသမာဓိပညာအတွင်းပစ္စည်းမပျက်စီးရင်ပျက်စီးတော့သူမဟုတ်သေးဘူးပြည်စုံခြင်းမှလည်းများအကုန်ပျက်စီးခဲ့ပြီ အပျက်စီးတဲ့အရာဆိုတော့လောကမှာတစ်ခုပဲရှိတယ်ပါတယ်ပါရမီပုံညာသမာဓိ ဒါကြောင့်အလုံးစုံပြည့်စုံခြင်းတွေကိုပြည့်စည်စေနိုင်တဲ့အဲ့ဒီကောင်းမှုလို့ဆိုတဲ့ပါရမီပုံညသံဃာရကိုတတိပညာဥရှိပြီးတော့မပျက်စီးအောင်ကာကွယ်ဆောင်ရှောက်ရမယ်။ကျန်တဲ့အရာတွေပျက်စီးခြင်းကြောင့်တော့မစိုးရိမ်သင့်ဘူးလို့ဒီလိုလေးပြောတာဟုတ်လား။ဒါကြောင့်ဘေးသံမောင်သူတော်ကောင်းတို့ဒီတန်ဖိုးရှိတဲ့အရာကိုမီးလောင်နေတဲ့ခန္ဓာအိမ်ထဲကနေဆွဲထုတ်နိုင်ကြတယ်။နောက်ဆုံးအတွင်းပစ္စည်းမပျက်စီးအောင်စောင့်ထိန်နိုင်ကြတယ် သတိပညာဖြင့်မိမိတို့ရဲ့တန်ဖိုးရှိလာတဲ့ကုသိုလ်ကောင်းမှုတွေကိုမပျက်စီးအောင်အကွယ်ဆောင်ရှောက်နိုင်ကြတယ်။နော်။အနိစ္စမိရိစာတွေပျက်စီးတဲ့အခါမျိုးမှာလည်းပဲလောကပိတွေကနှိစ္စချင်းမခံကြရအောင်နေနိုင်ကြတယ်။နော်သူတော်အောင်တွေဖြစ်ကြပါစေလို့ဘုန်းတော်ဆန္ဒပြုပြီးတော့ဒီကနေ့ပြုလုပ်အထောက်အသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းသက်တည်ကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာဘုရားမြတ်နိဗ္ဗာန်ကိုလင်မြန်ထုတ်ချောက်မျက်မှောက်ပြုဝရစေကုန်သောဘုရား ပတ္တနာအောင်စုပြုကြကုန်ရတည်းအဲအလုံးဘုန်းတော်မေတ္တာတုံးလေးတော့ရုပ်အောင်မယ်ဗျာစောစောကရွတ်မှာမေ့တယ်ဟုတ်လားအလုံးသတ္တဝါနန္ဒရဲ့ပုံမှာမေတ္တာစေတနာခြေခံပြီးတော့ မေတ္တာလို့ပေးတရားတော်များဘုန်းတို့ရုပ်ဖတ်တဲ့အခါမှာယူတည်တည်နာယူခြင်းညိုရမယ်နော်။အဲအလုံးရုပ်ဖတ်ပူဇော်ကြ။ယတာဒုဝါဝါတောယကနေဝါတတိတိဘိနနာယမိဇေဝနုယုံဇံတော်ရတိန်ဒီဝပတန်တိတော်ဒုက္ခံတဝတိသုံးတော်စပါပံသိစီနာပတတိဧဝမာရိကုလုပေတံပရိဒဓမ္မနာမဟိ ကရဏီယမထာကုတလေနယန္တတန္တံပရံဝိသမေသာတကောဥဇုဇတုဇုဇတုဝဇောသတ္တမုဒုနတိမာနိသန္တုတကောဇတုဝရောဇအပကိသောဇကလဟုကောတိသန္တိတရိယောဇဒီပကောဇအပကဘောကုနေသောနန္ဒုကေသောနာဇာကုဋ္ဌမာသရိကိဉ္စီဒေနဝိညုဝရေဥပဝရိယောဒုက္ခိနောဝခိမိနောဝန္တုတဝတ္တတဝန္တုဒုက္ခိတတ္တ ယေကေစီပါဏဝုဒတိတတဝါထာဝရဝနဝတိတာဒီဃဝါယေဝမဟာနာမိသိမာရတကအနုကထူလာဒိဋ္ဌဝါယေဝဒိဋ္ဌာယေဝဒုရိဝတန္တိအဝိဒုရိဒုဒဝသံဝေတိဝသဗ္ဗတတ္တဝန္တုဒုက္ခိတတ္တနာပရောပရဏိကိုဝေဒနာတိမိနေရာကရတိနာဂိစီဓာရောတနာပရိကတေညာနေညမေညတဒုက္ခမေစီယ မာတာယတတိယဗုဒ္ဓမာယုတာယေကဗုဒ္ဓမနုရကိဒေဝမေတ္တဗဗုဒိတုမာတတံဘာဝေအပရိမာဏံမေတ္တေဇာသဝလောကသမိမာနတံဘာဝေအပရိမာဏံဗုဒ္ဓတော်သတိရိယဇာအတံဘာရအဝေရမသပတ္တံတိဋ္ဌစရဏိတိန်တော်ဝတေယနောယဝတ္တဝိဒမေတောဣဒံတရေဒိဋ္ဌိယမြမမေတံဝိဟာရမိရမဟု ဒိဋ္ဌိဇာနုပကမသီလဝါဒသနေတသံပန္နောကာမေတုဝိနယဝေရဏယိဇာတောကဝတိယပုဏ္ဏရေတိဣတိပိသောဘဂဝါရံသမ္မာသမ္ဗုဒ္ဓောဝိဇာသရဏသံပန္နောသူဝတောလောကဝိတုအနုတ္တရောပုရိသဓမ္မတာရတိသတ္တရေဝမနုဿာနံဗုဒ္ဓောဘဂဝါသက္ခာတောဘဂဝါတာဓမ္မောအနိတိကောအာဂတိကော ဣပတိကောအပတိကောပိစ္ဆတဝရိတဘောဝိညူဟိသောပတိပါဏောဘဂဝတောသာဝကတံဃောဘုဇပတိပါဏောဘဂဝတောသာဝကတံဃောညာယပတိပါဏောဘဂဝတောသာဝကတံဃောသာမိသိပတိပါဏောဘဂဝတောသာဝကတံဃောတရီရန်သတ္တာရိပုရိသယုဂာတိအထပုရိသပုဂ္ဂလာဧတာဘဂဝတောသာဝကတံဃောအာဟုနိယောပါဟုနိယော ဓကိနိယအဉ္စတိကရဏီယောနုဒရဘုညခေတံလောကတာဧဝံဗုဒ္ဓံသရတနာဓမ္မတံယေသဗေခဝောယဝါသမိတတဝါလောမသောနာဟိတတိသဗ္ဗိတိယောဝိဝေဇံတုသောကောရောကောဝိနသတုမာဒေဝံဒန္တရာယသုတိတိကာယုကောဘဝသဗိဝါဒနာတိလေသနိသံဝုဒ္ဓံသာယိနော သတ္တရောဓမ္မဝဒ္ဒံတိအာယုဝနောဒုက္ခပလံဆူတောင်းကြမြတ်ဝေကြနော်အလုံးမိတို့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုဆွေးနွေးအာယုံပြုပြီးဒီကောင်းမှုရောက်မဉ္ဇဉ်ဘုညမေနိဗ္ဗာန်ကိုလင်မြန်တို့ချောင်းပြပေါက်ပြပါစေလို့ဆူတောင်းကြမယ်တတ္တဝအနန္တ ကုသိုလ်ကောင်းမှုရဲ့ဥပါကညီမြရချမ်းသာကြပါစေစေနာမေတ္တာရှိတာများတများပေးပြရမယ်အားလုံးညီညာရလိုက်ရှိတယ်အရှင်ဘုရားဘုရားပြည်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနာသီလမာရီပညာကုသိုလ်ကောင်းမှုရှုရှုတို့သည်လက်ရ ယယတေပါကိုယပောက်ပြုယအာကောင်းသောအတောအပတ်ဖြစ်ပါစေတည်းဤကောင်းမှုတို့ဤအဖို့ပါကကိုအသက်ရှင်ရှာရှိမရှိဖြစ်ကုန်သောဘုရားမိဘဘုရားမိဘစေမျိုးသားချင်းတို့အားစေမျိုးသားချင်းတို့အားစာထား၍ကောင်းတဲ့ ကိုရှင်လီကုန်သောဘတ်တော်အနန္တရာအာဤအမြတ်သွေးဝေငါပါ၏အမြတ်ရှာကြ၍စိတ်နှပြချမ်းသာကြသည်စိတ်ကြအားစေတော်ကုတုအမြတ်အမြတ်အမြတ်ယူတော်မူရာအားလုံး သာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူရပါ ကိုစိတ်နဲ့ရကြမှာချမ်းသာကြပါစေ။